မိတို့ဒီနေ့က2023ခုနှစ်မေလ20ရက်စနေနေ့ညနေ9နာရီချိန်ထေရဝါဒဓမ္မကပ္ပဋ္ဌာန်းလမ်းစဉ်သဘောတရားရေးအပိုင်း335သဘောတရားရေးအပိုင်းနေနဲ့ဘုန်းကြီးတို့သုံးချကျင်လန်းမြတ်ပဋ္ဌာန်းအပိုင်း66သံယုတ်တပစ္စည်းအပိုင်း2ဒီသံယုတ်တပစ္စည်းကိုဆက်လက်လေ့လာနာယူကြည်ညိုကြရအောင်။ ပြီးတော့မနေ့ကသံယုတ်တာပစ္စည်းနဲ့ပတ်သက်ပြီးတော့အကျဉ်းအကျယ်ပေါ့နော်အကျဉ်းနေနေရတော့ဆရတော်ခန္ဓာအရူပိနောနာခန္ဓာ၄ပါးအခဏ၅ပါးဆိုလူတိုင်းကြားဘူးဉာဏ်နဲ့ယောခန္ဓာတစ်ပါးဉာဏ်နဲ့နာခန္ဓာ၄ပါးပေါ့ဗျာဝိညာခန္ဓာသင်ညာခန္ဓာသင်္ခါရဝိညာဉ်နဲ့ခန္ဓာအဲ့ဒီနာခန္ဓာ၄ပါးဟာ အညမညာချင်းချင်းပေါ့သူတို့ချင်းချင်းပဲပြန်ပြီးတော့အဲတံပြုတ်တပိစေနာ ဖြစ်စေရောကျေစုပြုတယ်နံခရာ၄ပါးရှိတော့တပါးကနေ၃ပါးကိုရှေ့ကတပါးပစ္စည်းဖြစ်မဲ့ဆိုနောက်က၃ပါးပစ္စည်းဥပ္ပံရှေ့က၃ပါးကပစ္စည်းဖြစ်မဲ့ပစ္စည်းဆိုတာအကြောင်းတရားပေါ့နောက်အကျိုးတရားအနေနဲ့တပါးကအကျိုးတရားဖြစ်မှာဒီ၄ပါးပဲလက်လက်ခွဲလိုက်တာ ရှင်နှစ်ပါးဒီရှင်နှစ်ပါးကဝိနခန္ဓာတင်ညခန္ဓာဆာရှိပေါ့ဒီနှစ်ပါးကအကြောင်းတရားဖြစ်မဲ့ဆိုညောက်ကြမ်းတဲ့နှစ်ပါးကအကျိုးတရားအနေနဲ့ဖြစ်တာဒီလိုပဲသူတို့ကပြန်ပြန်လာလာချင်းချင်းကျေစုပြုတယ်ဒီလိုပြောသွားအဲ့ဒါအကျင့်ပြောတော့ဘူးအကျင့်နေနဲ့နားလဲအကျင့်နေနဲ့နားလဲတော့ဒီတန်ယုတ်တပစ္စည်းတွေကိုပြန်ပြီးတော့ခွန်ကြီးတို့နည်းနည်းလေး နှွေးတဲ့သဘောမျိုးနဲ့ပြန်ပြောမယ်နော်ထက်ကတကပြောမှနားလဲတယ်ဘုန်းကြီးတို့တန်ပြုတ်တာဆိုတဲ့ပုံကိုတော့စာသေးစာပေအနေနဲ့ပြောရင်ရှင်ဘောရှင်ဘက်ဒီလိုပြောကြတာဟုတ်ဒါမဲ့သူကဒီမှာရှင်ဘောရှင်ဘက်ဆိုတဲ့သဘောတရားလေးလေးနက်နက်စဉ်းစားလိုက်တဲ့ခါကျတော့တာမန်ရှင်ဘောရှင်ဘက်လေးတွေမဟုတ်ဘူးတခုနဲ့တခုခွဲမရအောင်ကိုသူကရောစက်နေတဲ့သဘောမျိုးတန်ပြုတ်တာ ဘယ်လို့မှခွဲလို့မရဒီလေးခုပေါ့ဝိညာကနာတင်ညာကတေကရကနာဝိညာဏကနာဒါကဘုန်းကြီးတို့ကဟိုပြောနေတာကိုဒီလိုဟိုလားဘုရားကခွဲပြလို့တော့ဘုန်းကြီးတို့ပြောနေကြတော့ဒါဝိညာခန္ဓာတကယ်တော့အဲ့လိုသိဖို့ခက်လောက်ကိုသူကရုံးဆက်ပြီးနေတယ်ဟွန်းဒါလည်းဘုရားကဟောခဲ့လို့ဟိုလားဘုန်းကြီးတို့ကဘုရားလည်းညတ္တမိလာညာနဲ့ဟောခဲ့လို့ဘုန်းကြီးတို့တွေကလည်းညာနဲ့လိုက်ပြီးခွဲခြားသိမြင်ကြတယ် အဲ့တော့ဒီနာမခန္ဓာ၄ပါးဆိုတော့ဘာတွေလဲမေးရင်စိတ်စေတသိက်တွေပေါ့ဗျာစိတ်နဲ့စေတသိက်ကို ခန္ဓာဘွားရင်ဒီနာနာခန္ဓာ၄ပါးရဝိနာအဲ့ဒီစေတသိက်တွေထဲမှာဝိနာဝိနာခန္ဓာတင်ညာတင်ညာခန္ဓာပေါ့ဝိနာတင်ညာမှာကြံတဲ့စေတသိက်တွေကသင်္ခါရခန္ဓာစိတ်ကဝိညာဉ်နဲ့ခန္ဓာဒီနာမခန္ဓာ၄ပါးနော်ဒီခန္ဓာဒီနာမခန္ဓာ၄ပါးက ရောပြီးခွဲမြောင် ရောရှက်နေတယ်လို့ပြောတယ်ဒါကြောင့်မို့တရားတွေပါရှုတဲ့အခါကျခံစားနေဝေနာတတ်တကိုတိကျခွဲပြီးတော့ဝိပဿနာရှုဖို့မလွယ်ဘူးဒါကြောင့်မို့လဲဆိုတော့ဒီနာမခန္ဓာလေးပါခွဲမြောင်ရောရှက်နေလို့ဖြစ်တာအဲဝိပဿနာရှုတယ်ဆိုတော့ဉာဏ်နဲ့သိအောင်တာရှုရတာဟိုလိုကြီးပဲကိုကိုပြပြဖြစ်နေလိမ့်မယ်ဟော ဒီလိုဒီလိုတွဲဆက်ဖြစ်နေဒါဒီသဘောလေးကတော့ဝေဒခန္ဓာဒီသဘောလေးကတော့သင်ညက်ခန္ဓာဒီသဘောလေးကတော့သင်္ခါရကံဒီသဘောလေးကတော့ဝိညာဉ်ဒီလိုပဲဉာဏ်နဲ့ဝက်ချကြည့်ရတယ်ဘုန်းကြီးတို့တရားထိုင်တဲ့အခါကျတော့တရားရှုမှတ်တဲ့အခါကျထိုင်ရှုယူမတ္တရရှုယူဈဉာ6ယူအိရှုယူပေါ့ဣရိယာတုဘုဒ္ဓတခုတည်းအကြာကြီးရှုမှတ်နေပါပြင်နာကျင်ကြိုက်ခဲမှုတွေလာတာပဲ အဲ့ဒီနာကျင်ကြက်ခဲမှုကိုခံစားနေတဲ့သဘောဒါဝေဒနာဝေဒနာခန္ဓာပဲဒါလေးတက်တက်တိတံခွဲရှုဖို့တော်တော်ခက်တယ်ဒီတော့တရားထိုင်လို့ကြားလိုက်ပါပြီလေခုနနာကျင်ကြက်ခဲမှု ဆိုတော့ဖြစ်လာမယ်ဒီနာကျင်ကြက်ခဲတာလေးကိုသိနာတာဝိညာဉ်နဲ့ခန္ဓာဒီနာကျင်ကြက်ခဲမှုခံစားနေတဲ့သဘောလေးကဒါဝေဒနာခန္ဓာ နာကျင်ကြိုက်ခဲမှုဝေဒနာကိုမှတ်သားနေတဲ့သဘောလေးရနားလည်နေတဲ့သဘောလေးရတင်ညာခန္ဓာပေါ့အဲ့လိုမှတ်နေတဲ့အာယုံပေါ့လို့မှတ်နေတာလေးကိုကိုယ်စိတ်ကလွတ်မထွက်တော့ကြိုးစားအထုံးနေပေါ့ကိုလို့တိုက်တွန်းကိုယ်စိတ်ကိုလည်းတိုက်တွန်းကိုယ်လည်းတိုက်တွန်းအဲ့လိုလွတ်မထွက်အောင်ကြောင်းကြဆိုင်ပေးနေဝီရိယပေါ့ဒါဝီရိယသဘောလေးကတက်ကားတဲ့ခန္ဓာဟုတ် အဲတော့ဒီလေးခုကအမြဲတမ်းတွဲဖြစ်ဒါကြောင့်မို့လဲသူတို့ကိုယ်ကတန်ပြုတ်တာတစ်ခုနဲ့တူ ခွဲလို့မရအောင် ရောဆက်နေတဲ့အတွက်ပဲဒါတန်ပြုတ်တာတော့မနေ့ကပြောခဲ့ပြီဖြစ်တော့လေတပြိုင်တည်းတူဖြစ်ရမယ်ဥပတိပင်ပြတ်တော့လေဒီဥပတိပင်တူတူပြတ်သွားပြီးတော့အာယုံကလည်းတူးနေရမယ်မိယာဥဒ္ဓကလည်းတူးနေရမယ်ဒီလိုဆိုလို့ထားတယ်ဒီလိုဆိုထားတာပေါ့ အဲ့တော့သူတို့လေးခုဟာပြီးတော့ဖြစ်ပြီဆိုရင်လည်းပဲဝိညာဉ်ခန္ဓာသင်ညာခန္ဓာတေခန္ဓာဝိညာဉ်ဒီလေးခုကတပြိုင်နက်တည်းအတူတူဖြစ်တာပဲနော်ဥပတိပင်အခိုက်တန်လေးမှာပဲတပြိုင်နက်တည်းအတူတူဖြစ်တယ်ပြတ်သွားရင်လေဒီဥပတိပင်အခိုက်တန်လေးမှာအတူတူပြတ်သွားတာပဲနော်ဒါကြောင့်မို့ဒီဝိညာဉ်သင်ညာတေခန္ဓာဝိညာဉ်ကတပြိုင်နက်တည်းနော်ဥပတိပင်ဆိုတော့တပြိုင်နက်တည်းမှာဖြစ်ပါတယ်ဒီတော့ ပြောချင်တာတော့ခံစားနေတဲ့သဘောနဲ့မှတ်သားနေတဲ့သဘောကြောင်းကြဆိုင်နေတဲ့သဘောသိနေတဲ့သဘောတို့ဟာတပြိုင်တည်းတည်းအတူဖြစ်နေတယ်အတူဖြစ်ပြီးအတူပြတ်သွားတယ်ဒီတော့ခံစားတဲ့ဝေဒနာလေးကိုအရှုခံနေတဲ့အာယုဝေဒနာကိုအာယုအနေနဲ့အရှုခံအနေနဲ့ထားရင်ဟုတ်လားဉာဏ်နဲ့မှတ်သားနေတဲ့ပညာလည်းဒီအာယုံပဲဒီအရှုခံအနေနဲ့ အာယုံအနေနဲ့ထားတင်ညာသင်္ခါရဒါလည်းအာယုံပြုတော့လေဒီဝေဒနာလည်းဒီအာယုံပြုတင်ညာလည်းဒီအာယုံပြုအာယုံကလည်းတူးနေရမှာပေါ့စိတ်ကလည်းဒီအာယုံမဲ့တူးနေအာယုံတစ်ခုတည်းမှာတူးနေရမိယာဝတ္ထုကလည်းတူးနေရအဲ့လိုသူတို့ရဲ့သဘောကဒီနာမကလာလေးပါလုံးအာယုံလည်းတူးနေရမှာမိယာဝတ္ထုကလည်းတူးနေရဒါမနေ့ကတော့ခွန်ကြီးတို့ထိုက်တော့ရှင်းခဲ့ပြီ အဒီနေ့နည်းနည်းပြောချင်တာဗာလဲဆိုတော့ခြံတဲ့ပစ္စည်းလေးနဲ့ရောနှောပြီးတော့ပြမယ်နော်ဒီခုတံပြုတ်တပစ္စယောဒီစတတော်ခန္ဓာအာရုပြီးတော့အညာမြတံပြုတ်တပစ္စယောဒီပါဠိလေးပြမယ်ဘုန်းကြီးတို့ဒီအစပိုင်းကပစ္စည်းလေးတွေစပြမယ်ဟေတုပစ္စယောဒီအဲ့ဒီပါဠိလေးဖြတ်ပြီးတော့ပစ္စည်းတွေအကုန်လုံးနဲ့နှိုင်းရှင်ပြခြင်းလို့ပထမဆုံးပစ္စည်းကိုသွားလိုက်မယ်နော်ဟေတုပစ္စယော ဖြစ်တုပစ္စယောနဲ့ခုတံမြုတ်တပစ္စယောတံမြုတ်တပစ္စယောလေးကထားလိုက်ဟိတုပစ္စယောကြည့်မယ်နော်ဟောဟိတုပစ္စယောကြည့်လိုက်ဟိတုပစ္စယောဒီဟိတုဟိတုတံမြုတ်တကနာဓမ္မနာတန်သမုဋ္ဌာနာနေယဒုပါနာဟိတုပစ္စိနာပစ္စယောဒီဟိတုပုတ်လေးမှာလည်းအိမ်မှာလည်းဟိတုတံမြုတ်တကနာဓမ္မနာပါတယ်ပါတော့အဲ့ဒီလိုဟောထားတော့အဲ့ဒီမှာကြည်လိုက်ဟေတုကဟေ6ပါးတရားရှိကဟေ6ပါးတရားဆိုဒါကတော့ပစ္စည်းတရား ဒီမှာတော့ဟိတ်6ပါးဆိုလောဘဒေါသမောဟအလောဘအဒေါသမောဟဒါစိတ္တိနန္တရားတွေပဲနော်ကိုကနန္တရားချင်းချင်းဟိုလားရောပြီးတော့နှော့ပြီးတော့တံပြုတ်တာဖြစ်ပြီးကျေစုပြုတ်တယ်ဒီလိုပြောအဲ့ဒီစေတသိက်တွေကနောက်ကဟေတုတံပြုတ်ကနာဓမ္မနံသူသူ့ရဲ့ရှင်ဘောရှင်မဲ့တရားတွေကိုကျေစုပြုတ်တယ်ဒီတရားဟုတ်လားအပေါ်နဲ့ကန့်ညီတာဟေတုတံပြုတ်ကနာဓမ္မနံနန်းနန်းချင်းချင်းကျေစုပြုတ်တာ နော်အဲ့ဒီတိုင်အောင်ဒါတံပြုတ်တာပစ္စည်းရတယ်နော်တံပြုတ်တာလည်းအဲ့ဒီထဲမှာလည်းတံပြုတ်တာစကားပါနေတယ်တပိုင်းတော့ကြိုက်တယ်ပေါ့နော်တံပြုတ်တာဥပဒေရတံပြုတ်တာပစ္စည်းဥပဒေရနန္နန္တရားချင်းစိတ်စေတသိက်ဒီအချင်းချင်းသာလည်းသူကတံပြုတ်တာရတယ်ဆိုဥပဒေတစ်ခုနော်တံပြုတ်တာဥပဒေတစ်ခုထပ်ထုတ်လိုက်တာအဲ့ဒါမှတံပြုတ်တာဖြစ်တယ်ခုဟဲ့၆ပါးကြတော့သူကစိတ်စေတသိက်နန္တရားကျေစုပြုတ်တယ်မှာတံပြုတ်တာ ရနိုင်တယ်ဒါဆုံးဖြတ်နိုင်ဒါပေမဲ့လို့သူကသူတို့ကအဲ့လောက်တည်းမပြီးဘူးဒီစိတ်ကြောင့်နောက်ကတန်သမုဋ္ဌာဏနေတာဒုပါဏံစေတစာယုတ်တွေဖြစ်တယ်ပိဋကနိခိုက်တာမှာဆိုရင် ကာမစာယုတ်တွေလည်းဖြစ်တယ်စိတ်ကြောင့်စေစာယုတ်ဖြစ်တယ်အဲ့ဒါကြစိတ်နဲ့တော့ဒုလူကဖြစ်တယ်အဲစိတ်နဲ့စေစာယုတ်နည်းနည်းလေးရှင်းပြမယ်နော်စိတ်ကြတော့ဘယ်စိတ်ပြဖြစ်ဖြစ်ဥပထေပဲဒါကလည်းချုပ်ပြောက်သွားတာ လောဘစိတ်ဖြစ်ဖြစ်ဒေါသဖြစ်ဖြစ်မောဟစိတ်ဖြစ်ဒီလိုမှအဲ6ပါးဆိုရင်နော်လောဘစိတ်လောဘဒေါသမောဟပေါ့နော်စေတသိက်လေးတွေလိုချင်မှုဖြစ်တယ်ဥပထေပင်ခဏဖြစ်တည်ပြပဲခဏလေးပဲစေတစာယုတ်ကြတော့စိတ်တက်ကကြတော့တစ်ချက်တည်းစိတ်တခဏတစ်ချက်ဥပထေပင်ဆိုပြီးသွားတယ်ဒါပေမဲ့ဘုန်းကြီးတို့စေတစာယုတ်တွေကြတက်တန်းက18ချက်ရှိတယ်ဟွန်း စိတ္တဇယုတ်တက်ကရှင်းနေတယ်နော်သူကဒီတမ္ပြုတ်တပစ္စည်းကအဲ့ဒါကိုလေနည်းနည်းလေးစဉ်းစားကြည့်အောင်တမ္ပြုတ်တပစ္စည်းကစိတ်နော်အတုဖြစ်အတုပြက်တူသောအာယုံရှိရမယ်အခုဟုတ်လားအတူတော့ဖြစ်တာပေါ့လေဒီစိတ်ကြောင့်စေစားရုပ်တော့ဖြစ်လာဒါမြဲချုပ်သွားတဲ့အခါကျစေစားရုပ်ကတော်တော်များမချုပ်ဘူးစိတ်သက်16ချက်ကြာမှချုပ်တာဟုတ်ဒါကြောင့် စိတ်သက်က16ချက်မရှိဘူးစိတ်သက်ကပါလဲတစ်ချက်ပဲဖြစ်တည်ပြဆိုပြီးတော့စိတ်ဒဇယုတ်ကဟုတ်လားအဲ့တော့မကဘူးစိတ်သက်16ချက်တည်းရှိတော့အဲ့ဒီမှာဖြစ်ထားခြင်းဖြစ်စားတော့တူတယ်ဟုတ်လားချုပ်ထားခြင်းပြတ်ထားခြင်းမတူဘူးဟိုကဥပဘယ်စိတ်ပဲဖြစ်ဥပထိပဲဆိုပြီးသွားပြီဟောစိတ်ဒဇယုတ်တွေကြတော့မပြီးဘူးစိတ်16ချက်လောက်စိတ်သက်16ချက်လောက်ဖြစ်မှပြီး ဒါကြောင့်မို့စိတ်နဲ့စိတ်ကြောင့်ဖြစ်တဲ့ဟိတ်၆ပါးကြောင့်ဖြစ်စိတ်ဒဇာယုံနဲ့ဟိတ်၆ပါးနဲ့ကြတော့အတူတူကတော့ဖြစ်တာမှန်တယ်တန်ပြုတ်တာဖြစ်လားမဖြစ်ဘူးအဲ့ဒါနားလေဘာဖြစ်လို့လဲဆိုတော့သူဖြစ်မြန်ပြက်ပုံကြီးကမတူဘူးစိတ်ကြတော့ဖြစ်ဒီပြက်ဒါကပြက်သွားစိတ်စားရုပ်ကြတယ်လို့16ချက်လောက်သက်ရှင်နေတဲ့အခါကျတော့ဒါဟာတန်ပြုတ်တာပစ္စည်းမရနိုင်ဘူး အဲ့လိုမှတ်မှာပေါ့ဗျာသူရဲ့သဘောအဲ့လိုလိုလေးတွေနည်းနည်းလေးရှင်းကြည့်ရအောင်နောက်အာရမဏပစ္စည်းကြောကြည့်မယ်နော် အာရမဏပစ္စည်းအာရမဏပစ္စည်းကြည့်လိုက်အာရမဏပစ္စည်းကြရူပါယနာသကုညာနာတွေကတန်တမ်းမြို့ကနေနာဓမ္မနာရူပါယနာကယုတ်တရားသကုညာနာတွေကတန်တမ်းမြို့ကနေဓမ္မဒါနန်တရားအဲ့တော့ဒီမှာကယုတ်ကနေနံကျေစုပြုတယ်ဗဏိဓမ္မမဖြစ်ဘူး ဒါကိုပြောချင်တာသူကယေရှုပြုတဲ့နေရာမှာယုတ်နာနာချင်းပဲရတယ်ခုလိုယောဂနေပြီးတော့စိတ်သွားဖြစ်တယ်ဆိုတာဘယ်တော့မှတံပြုတ်တာမဖြစ်နိုင်တံပြုတ်တာအဲ့လိုအဲ့လိုကွာချခြင်းနည်းနည်းစီပါဒါကတော့ကိုယ့်အကိုနှိုင်းရှင်ကြည့်တတ်ဖို့နည်းနည်းလေးဥပမာပေးတာအောက်ဓိပတိနည်းနည်းကြော်ကြည့်မယ်ဓိပတိလည်းကြည်လာဓိပတိကြတော့သာနာဓိပိသာနာတံပြုတ်တကနာသာနာဆိုတာစေတသိက်ပဲ ဆန္ဒတံပြုတ်တကနာဓမ္မဒီတိုင်အောင်တော့စိတ်စစ်တဲ့ချင်းကြီးရတော့ဒါတံပြုတ်တာရတော့ဒီဆန္ဒကြောင့်နောက်ကစိစရုပ်တွေဖြစ်လာမယ်ဆန္ဒကြောင့်နောက်ကရုပ်တွေဖြစ်လာမယ်ဆိုရင်တော့ဒါတော့မဖြစ်နိုင်တော့စိစကအဲ့ဒါကြောင့်မို့တံပြုတ်တာအနေနဲ့တန်သမုဒ္ဒရာနေရာရူပနာထီအောင်မရတဲ့အတွက်ဒါလည်းမဖြစ်နိုင်ဘူးဒီလိုမှနောက်အနန္တရပစ္စည်းလေးကြော်ကြည့်မယ်အနန္တရသမန္တအတူတူပဲ သုခဉာဏဓာတုတန်တံပြုတကဇာဓမ္မဟုတ်လားဒါဒါတော့နန္တရားပဲနော်သုခဉာဏဓာအဲ့ဒီသုခဉာဏဓာနဲ့တူဖြစ်တဲ့မနောနန္တမြုတကဇာတော့သူနဲ့တူဖြစ်တဲ့စိတ်စိတ်တိတရားတွေပေါ့ဒါတော့ဝီထီလေးတွေ့အောင်ကြည့်အောင်ဒီမှာသုခဉာဏဓာပိဿဝဉာဏဓာသုခဉာဏဓာတူတူပဲပေါ့အဲ့ဒီသုခဉာဏဓာသုခဉာဏဒီစိတ်လေးဟာသူတခုတည်းမဖြစ်ဘူးလေစေတသိက်ထီအောင်ပြန် ဇောက်ခွဉာဏတော့တန်တမ်းပြုတ်တခါစားဓမ္မစိတ်စေတသိက်တရားတွေပြောတာပြီးတော့သူ့နောက်ကဘယ်သွားကျေစုဘူးလဲမနောဉာဏဓာတ်ပြေစရဝတ္တတမတိဆိုင်တွေတန်တမ်းပြုတ်တခါနေစမနောဓာရိယတန်တမ်းပြုတ်တခါနေစဓမ္မနဲ့သူ့နောက်ကဒီတမတိဆိုင်တွေကြတမတိဆိုင်တွေလို့မသုံးမနောဓာတ်လို့တောင်းထားတယ်ပြေစရဝတ္တတမတိဆိုင်တွေကိုမနောဓာတ်လို့ခေါ်ထားတာကိုအဲ့လိုကြည်ရတယ်ဒါတော့ဝီထီလေးချကြည်မြင်လွယ်တာပေါ့လေ အဲ့တော့ဇုတ်ခုညင်စိတ်ကပစ္စည်းတရားတမ္ပတိစိတ်ကပစ္စုပန်တရားပေါ့ဒီတော့ဟုတ်လားစိတ်ကစေတသိက်ကိုကျေစုပြုနံတရားနံတရားချင်းချင်းကျေစုပြုတယ်ပေါ့ဒါမျိုးကြတော့ဒါကသူကတမ္ပယုတ်တဖြစ်စေဖြစ်စေဝိပယုတ်လားအတူတူပဲလို့သူကဖြစ်တော့လဲအတူတူဖြစ်တယ်ပြတ်တော့လဲအတူတူဖြစ်တယ်ပေါ့ဒါမျိုးလေးတွေအဲ့တော့အနန္တပစ္စည်းတော့သမဏတပစ္စည်းကဒီတိုင်းပဲအဲ့လိုအဲ့လို ဖြစ်အတူပြက်အတူဆိုရင်တော့ဒါကသူကတန်ပြုတ်တာကရတာဟုတ်ဒါကြောင့်ဒီမှာတန်ပြုတ်တကလည်းဓမ္မနာတခါတည်းပါတာသကုညာနာဓာတုတန်တန်ပြုတ်တကစဓမ္မဟောဒီမှာဒါတန်ပြုတ်တာရပြီးတော့ကနောဓာတုယတန်တန်ပြုတ်တကနေတာဓမ္မနာနန္ဒပစ္စည်းနာပစ္စည်းဟောတန်ပြုတ်တာဘုဓာရိုက်ပါတယ်ပြီးတော့လေသူကနှစ်ခုစိတ်စိတ်စိတ်စေတသိက်တွေကြီးတယ်ပဲနော်သကုညာစိတ်စေတသိက်ပြီးတော့ မနောဝိညာဏတွေရတန်တံပြုတ်ကနိစ္စဓမ္မနာနော်မနောတရတံပြုတ်ကစိတ်စေတသိက်ဒါမြတ်သူကတခုတခုခြားနေတဲ့သဘောဖြစ်နော်ခုသုဝဉ္ဇဉ်စီသူကကြတော့ဒီအခုဟိုဒီတခုတွင်းကတော့မှန်တယ်ဗောဗျာဒီတခုတွင်းကတော့ပြစ္ဆုတ်ပန်နေတယ်ကြည်ဒါပေမဲ့အခုဒီတံပြုတ်ပစ္စည်းကဘယ်လိုပြောနေလဲဆို ဒီစိတ်တစ်ခုတွင်မှာခန္ဓာမဲ့ခန္ဓာ၄ပါးပဲပြောတာဒီစိတ်တစ်ခုကနောက်တော့နောက်စိတ်တစ်ခုကိုဆိုလိုတာမဟုတ်ဘူးဒီဟာကြတော့ပစ္စသုခဉာဏ်စိတ်ကဥပ္ပတိပြပြတ်သွားတယ်နောက်တစ်ခုကသံမဏိစံဥပ္ပတိပြတခြားတွေဖြတ်သွားနော်သူကဘာပဲရလဲသူဒီအတွင်းတော့ရတော့ဒီသုခဉာဏ်စိတ်ဆိုသူစေတသိက်ဒါမျိုးဆိုတော့သံယုတ်တာရနော်ဒီတွင်းတော့ဒါသံယုတ်တကနာဓမ္မသုခဉာဏ်တာတို့တန်သံယုတ်တကဇာဓမ္မဟောဒါတော့သံယုတ်ဖြစ်တာပေါ့သူချင်းချင်း ဒါပေမဲ့လို့သူ့ချင်းချင်းပဲဖြစ်တာလေနောက်စိတ်တစ်ခုနဲ့တန်ပြုတ်မဖြစ်ဘူးချသွားပြီသကုညင်စိတ်ကသကုညင်စိတ်စေတသိက်ကဥပထေမင်းပြတ်သွားနောက်တော့တံပတိဆိုင်စိတ်ကဥပထေမင်းအဲ့လိုချားတဲ့အတွက်ဒါတော့တံပြုတ်တာဖြစ်เสียလားမဖြစ်တော့ဘူးချသွားပြီနော်သူကအဲ့ဒီတစ်ချိန်တည်းမှာပဲနော်ဒီအခိုက်တမှာသကုညင်စိတ်ဖြစ်တဲ့ခိုက်တမှာပဲဥပထေမင်းသကုညင်ဖြစ်တယ်ဆိုရင် စေတုနဲ့တူစေတသိက်ပဲရနိုင်တယ်ကြံတဲ့ဟာတွေမရနိုင်နော်တမတိဆိုင်ဆိုတာစိတ်ဖြတ်သွားခြားစိတ်ဖြတ်သွားတော့ရောမရအဲ့ဒါမျိုးပြောတယ်နောက်အောက်ကိုဆက်ကြည့်မယ်သာဇာတနည်းနည်းလေးရောရတာမရောရတာအဲ့ကြမှာသိတာဟောဒီမှာကြည့်လိုက်ကြတော့ဟောပုံนี่သွားတူနေသာဇာတပြည်စာဆုံးကြောက်နေစတရောခန္ဓာအရူပြီးတော့အညမညာသာဇာတပြည်စိဏပြည်စိယောအပေါ်မှာလည်းကြည့်လိုက် ဇရောခန္ဓာအရူပိယအညံမညံသံယုတ်တပစ္စေနာပစ္စယောသာဇာတပစ္စည်းကြနည်းနည်းအရှာကျဲလာနံခန္ဓာ၄ပါးလည်းအတူတဝဖြစ်နေအောင် အတူတဝဖြစ်သလိုသံယုတ်တလည်းဖြစ်တာရောသွားတဲ့သဘောမျိုးနဲ့လည်းဖြစ်တယ်လို့ပြောနော်ဒါပေမဲ့သံယုတ်တဖြစ်တိုင်းဟုတ်လားသာဇာတဖြစ်တယ်သာဇာတဖြစ်တိုင်းတော့သံယုတ်တမဖြစ်ဘာဖြစ်လို့လဲသာဇာတအရှာကျဲတော့ ဟောသာဇာတာတို့ကြောင့်ဟောဆတ်တော်မာဟုရာညာဒါကြောင့်မဆိုင်ဘူးခုနနဲ့လောက်လို့မရဆတ်တော်မာဟုရာအညာမညာသာဇာတာပစ္စေနာပစ္စည်းရောဒါကြတော့ तू ကရုပ်တွေဖြစ်သွားဟိုကသံယုတ်တပစ္စည်းကတတ်မှတ်ချက်ကနန္တရားချင်းချင်းပဲနော်ယောနောလို့ရတာရုပ်တရားချင်းချင်းယောနောလို့တော့ရတယ်ဒါပေမဲ့ तू ကဘာဖြစ်လဲသံယုတ်ရဲ့လက္ခဏာက၄ချက်ရှိတာအတူတူကဖြည့်ရမယ်အတူတူကပြည့်ရမယ်ပြီးတော့တူသောအာယုရှိရမယ် တူသောမိယာဝတ္ထုကိုရှင်းရမယ်ဒီဓာတ်ကြီးလေးပါးကြာကြည်လိုက်ဘုန်းကြီးတို့ဖြစ်တာလည်းတူတယ်ကလတစ်ခုတွင်းမှာကြည်လိုက်ရုပ်တရားဖြစ်တာတူတယ်ပြတ်တာတူတယ်ဟုတ်လားဒီကမိယာဝတ္ထုရောဟုတ်လားမဟာဗုဒ္ဓတခုတခုမိပြီးတော့ဖြစ်တယ်ဒါပေမဲ့ရုပ်တရားအာယုံပြုတဲ့အာယုံပြုလို့မရဘူးလေရုပ်ရဲ့သဘောကတက်မဲ့သဘောမျိုးတက်မဲ့သူများအာယုံပြုနိုင်ဟုတ်လားစိတ်စေတသိက်ကလည်းအာယုံပြုနိုင်ရုပ်တရားအာယုံပြုလို့မရနာရမနာဓမ္မဖြစ်တဲ့အတွက် အဲ့ဒီအင်္ဂါရော့နေမရှိတဲ့အတွက်ဟောဒီနေရာမှာကြတော့ဒုတိယအကြောင်းဆက်တော်မာဟုတာကြတော့တံပြုတ်တာနဲ့ဘလုံးမှာဆက်ဆက်မှုရှိတော့အဲ့လိုမျိုးလေးတွေနားလည်ဖို့သူကဒီကတော့တံပြုတ်တာလက္ခဏာလေးကိုသိချပိုင်းပိုင်းနိုင်နိုင်ကင်ထားဖို့အဲ့တော့ရုပ်တရားတွေတွေနာမ်တရားတွေတွေဒါလေးနဲ့ကြည်ပေါ့တံပြုတ်တာပစ္စည်းဆိုတာဟုတ်လားစိတ်စိတ်တွေနာမ်တရားချင်းချင်းလည်းဖြစ်ရမယ် သံယုတ်တလက္ခဏာ၄ပါးနဲ့လည်းညီရမယ်ညီမှယောနောတယ်ယောနောမှလည်းသံယုတ်တပစ္စယတတ္တိဖြင့်ခြေစုပြုတယ်ဒါလေးကိုပြောတယ်ဟောဒီသာဇာတကြတော့ပရမဆုံးအကြောင်းကမှန်တယ်ဆက်တော်တော်ခန္ဓာအရူပိနောအညမညာသာဇာတပစ္စည်းနာပြီးတော့နံခဏ၄ပါးကအတူတူဖြစ်တယ်အတူတူဖြစ်တဲ့အတွက်အတူတူပြတ်တယ်နံခဏ၄ပါးဟာတူသော အာယုရှိတယ်ဥပမာသက္ကုဉ္ဉ္စိတ်ဆိုရင်အမြင်သေးစိတ်ဆိုဘယ်မှာအာယုပြည့်လဲပစ္စုပန်လူပါယုံလေးအာယုပြည့်တယ် မြင်သိစိတ်နဲ့အတူဖြစ်တဲ့စေတသိက်လေးမနေ့ကပြောခဲ့သဗ္ဗစေတသာနာစေတသိက်ခုနကသူကလည်းပြစ္ဆုတ်ပါရူပယုံနဲ့အာယုံပြုတ်ဒီမြင်သိစိတ်လေးကဘယ်ဝတ္ထုဘယ်မှာမိပြုတ်နေမျက်စိအကြည့်ယုံလေးပေါ်မှာမိပြုတ်ဖြစ်နော်သဗ္ဗစေသူမြင်သိစိတ်နဲ့အတူဖြစ်တဲ့သဗ္ဗစေတသာနာစေတသိက်ခုနကကလည်းဘယ်ဝတ္ထုယုံမြင်ဒီစခိအကြည့်ယုံလေးပေါ်မှာမိနေအဲ့လိုသွားတူနေအဲ့ဒါကြောင့်မို့ခွန်ကြီးတို့ စတ္တရောခန္ဓာအလိုအညမညာသာဇာတာပစ္စေနာပစ္စယောနာခန္ဓာ၄ပါးကြတော့ဟိုတပြုတ်တာလက္ခဏာနဲ့သွားညီတဲ့အတွက်အဲ့ဒါရမယ်စတ္တရောမဟုတ်လားအညမညာသာဒါမရဘူးအဲ့လိုမှတ်တာနောက်အောက်ဆက်ကြည့်မယ်အောက်ခဏိကနေမဟုတ်သေးဘူးအပေါ်ကခုနပဲသာဇာတာပစ္စည်းနော် အောက်ခဏိကနေနာမရူပံအညမညာသာဇာတာပစ္စေနာပစ္စယောအောက်ခဏိကနေဆိုပရိသန္တိခဏလေးပြော ပရိသန္တိတီးနေတဲ့ချိန် ပရိသန်နေတီးနေတဲ့ချိန်လေးလှန့်ကြည့်ပရိသန်နေတီးတဲ့ချိန်ကျပရိသန်နေစိတ်ဖြစ်မယ်ဟောဒီမှာကြည့်လိုက်ဒီပရိသန်နေစိတ်တီးနေတဲ့ခိုက်တန်လေးကပရိသန်နေစိတ်ပရိသန်နေစိတ်ဖြစ်ပရိသန်နေစေတသိက်ဖြစ်အဲ့ဒီပရိသန်နေစိတ်မှာ ဥပထိပင်ရှိတယ်ဥပခိုက်တန်မှာကမ္မဇာယုအတူတကွတွဲဖြစ်တယ်အဲ့ဒီဥပခန္ဓာကမ္မဇာယုကမ္မဇာယုကပြောရင်တော့ဝုထုယုသုံးပါပေါ့နော်ကာယပဒါရယုဘာဝပဒါယုဝုထုဝုထုတတကလကလစီ၃စီပေါ့ ဝတ္ထုရုပ်ပေါင်း30အဲ့ဒါကတော့ဟရိယဝတ္ထုဒီကပါအဲ့တော့အဲ့မှာပြောချင်တာနံဆိုတာကဘာလဲပရိသန္တိစိတ်စိတ်စေတသိက်ကိုပြောတယ်ရုပ်ဆိုဟရိယဝတ္ထုရုပ်ဒီပရိသန္တိစိတ်စေတသိက်နဲ့ဟရိယဝတ္ထုရုပ်ကဒီလိုချင်းချင်းပြန်ပြန်လာလာအတူတူကဖြစ်ပြီးခြေစုပ်ပြုတ်တယ်ပြောတယ်အဲ့တော့ဒီသံယုတ်တပစ္စည်းအနေနဲ့ရလားမရဘူးဘာဖြစ်လို့လဲဆိုတော့ကိုယ်ကိုယ်ပြန်နေနော်ကြည့်လိုက် အဲ့ဒီမှာအရိယဝတ္ထုယုတ်ဟိုမှာကပရိသန်နေစိတ်စေတသိက်ယုတ်ကဟုတ်လားဒီအရိယဝတ္ထုယုတ်ကြတော့သူကအာယုပြုတ်လုံမှာမရဘူးဉာဏ်နဲ့စိတ်စေတသိက်တွေကတော့ဟုတ်လားမွေးကသာကိုအာယုပြုတ်ခဲ့တဲ့နမိတ်ပေါ့ဟိုတုန်းကသုတိတုန်းကထင်ခဲ့တဲ့ပရိသန်နေစိတ်ဆိုတာကံကမ္မနိမိတ်ခတိနိမိတ်တစ်မျိုးမျိုးပေါ့အာယုပြုတ်တယ် စိတ်စေတသိက်ကရုပ်ကြအာယုံပြုလို့မှမရပါနဲ့နာငါပဲအာယုံပြုလို့ရဒါမျိုးပေါ့အဲဒီမှာတော့ဝိတုယုတ်ကတော့သွားတူနာပေါ့ဟတရားဝိတုယုတ်ပေါ်မှာမိပြီးဖြစ်ကြတာဒါပေမဲ့အာယုံချင်းကဟိုဟိုတူယုတ်ကအာယုံပြုတ်နိုင်တဲ့တတ်တည်မရှိတော့ဒီဟာလည်းမရဘူးနော်သူကနန်းနန်းချင်းမှာပဲအာယုံပြုတ်လို့စိတ်စေတသိက်ပဲအာယုံပြုတ်နိုင်တယ်စိတ်စေတသိက်ဆိုအာယုံရှိမှဒီစိတ်စေတသိက်ကပေါ့အာယုံမရှိရင်မပေါ့ ယုတ်ကတော့ခုနကစိတ်စေတဒီယုတ်လေးကဟရိယဝတ္ထုယုတ်ကတော့စိတ်စေတသိက်ဖြစ်လို့သူကအတူတကွဖြစ်ပေါ်လာအဲ့လိုမှတ်တာဒါလည်းအညာမညာပစ္စည်းမရဘူးနောက်အောက်ကိုဆက်ကြည့်စိတ်ဓာစေတသိက်ကဓမ္မမဟုတ်အောက်ကစိတ်ဓာစေတသိက်ကဒါလေးအောင်တော့အညာမညာနဲ့သူကစိတ်ဓာစေတသိက်ကဓမ္မစိတ်ဓာသမုဋ္ဌာနာရူပနာသာဇာတစိတ်စေတသိက်ကြောင့်မို့နောက်ကစေတစာယုတ်ပါဠိတော်ဒီပညာဝါဒမှာကြဒီမှာပရိသန္တိကမ္မစာယုတ်ပါဟောထားတယ် အကြောင်းကိုဟိုဘက်ဒီဘက်မျှအကုန်လုံးကြည်နိုင်မှနားလည်သဘောပေါက်စိတ်စေတသိက်တွေစိတ်စေတသိက်ကြောင့်မို့နောက်ကစေတသာရောဖြစ်မယ်ကုသိုလ်စိတ်ကြောင့်ကုသိုလ်စေတသာရောအကုသိုလ်စိတ်ကြောင့်အကုသိုလ်စေတသာရောဒီရုပ်တွေကတော့ခုနဘလုံးမအာယုံမပြုတ်နိုင်တဲ့အတွက်အတူတကွတော့ဖြစ်တယ်အာယုံမပြုတ်နိုင်တဲ့အတွက်ဒါလည်းမရနိုင်မဟာဝူရာဥပါဒဓမ္မနာမဟာဘုဥပါဒယုမှန်သမျှမဟာဘုကိုထက်ကြီးလေးပါမိပြုဖြစ် ရုပ်တည်ဆိုတာဘယ်တော့မှအာယုံပြုတာရမရှိဘူးအာယုံမတုန်နိုင်ဒါကြောင့်ဒီရဲ့သံယုတ်တပစ္စည်းကလည်းနန်းနန်းချင်းပဲစိတ်စိတ်ပသိပဲရုပ်တွေပါလာရင်ဒါသံယုတ်တပစ္စည်းဘယ်လို့မှမရနိုင်ဘာဖြစ်လို့အာယုံပြုတာမရှိနိုင်ဘူးအဲ့လိုရှင်းရှင်းလေးနားလေတာအဲ့တော့ဒီမှာသာဇာတပစ္စည်းကအရာကျဲတယ်ဒါကိုပြောချင်တာသာဇာတဖြစ်ရင်အညာမညာဖြစ်တာနော် ဟောအညာမညာဖြစ်တံပြုတ်တာဖြစ်တာသာဇာတာဖြစ်ရင်တံပြုတ်တာဖြစ်တာပဲเนาะဒါပေမဲ့တံပြုတ်တာဖြစ်ရင်ဒါသာဇာတာဟောသာဇာတာအလုံးကိုတော့တံပြုတ်တာမဖြစ်ဘူးပေါ့နော်သာဇာတာဖြစ်တိုင်းတံပြုတ်တာမဖြစ်ဘူးတံပြုတ်တာ ဖြစ်တိုင်းဟုတ်လားသာဇာတာဖြစ်တယ်ဘာဖြစ်လို့လဲတံပြုတ်တာဖြစ်နေသာဇာတာဖြစ်တော့ဒါမဲ့သာဇာတာဖြစ်တိုင်းဖြစ်တိုင်းတော့တံပြုတ်တာမပါနိုင်ဥမာဒီ မာဘုံနေပါတို့ဒီဒီပရိသန်တွေခိုက်တာမဖြစ်တဲ့စိတ်စိတ်တွေဟရိယဝထုယုတ်တို့စိတ်စိတ်တွေကြောင့်ဖြစ်တဲ့စိတ်စားယုတ်ကမ္မစားယုတ်တွေမာဘုံကိုကြောင်းပြုပြီးဥပါဒဖြစ်တဲ့ဒါမျိုးတွေပေါ့ဒါသာဇာတာဘိုးအရာချင်းသံယုတ်တာအရာချင်းတယ်ဒါကြောင့်သာဇာတာ ဖြစ်တိုင်းသံယုတ်တာမဖြစ်ဘူးသံယုတ်တာကကျင်းတယ်သံယုတ်တာဖြစ်တော့သာဇာတာဖြစ်တာပဲဒီတဲ့သာဇာတာအောက်အညာမညာဆက်ကြည့်မယ် သာဇာတနဲ့ညမညကြတော့ဒီမှာကွဲပြားမှုကဒီသာဇာတတဲ့အညမညပို့ပြီး အရာကျင်းတယ်သာဇာတကြတော့၅မျိုးလောက်ခွဲပေါ်ထားတယ်အညမညကြတော့အဲ၃မျိုးပဲနော်ဇာတတော့ခန္ဓာအရူပြီးနော်အညမညပစ္စေနာပစ္စည်းရောဇာတော်မာဘူးလားအညမညပစ္စေနာပစ္စည်းရောအောက်ကနိကတိနာမတို့မှာအညမညပစ္စေနာပစ္စည်းရောဒီမှာ အညမညာထဲမှာလည်းပထမတစ်ကြောင်းပဲတံပြုတ်တာကနာခဏ၄ပါးနော်စိတ်စိတ်တွေနာခဏ၄ပါးမျိုးပဲဒီလိုကရောပေါင်းရောဆက်ပြီးဖြစ်တယ်အဲ့ဒါမျိုးပဲတံပြုတ်တာ ဖြစ်တယ်ယုံတရားတွေရောဆက်မှုမျိုးကြတော့သူကဒီဒီဟိုကအာယုံမတူနိုင်တဲ့တွင်တံပြုတ်တာမဖြစ်နိုင်ဒါပေမဲ့ချုံပြောရရင်တော့အညာမညာ သာဇာတာအညမညတဲ့သာဇာတာပိုးကျဲတယ်နော်သာဇာတာပိုးကျဲတော့ခါကျတော့အညမညပစ္စည်းရပြီဆိုရင် သာဇာတာပစ္စည်းကရတာပဲနော်တံပြုတ်တာတဲ့အညမညပစ္စည်းကပိုးကျဲအညမညပစ္စည်းဟုတ်လားတံပြုတ်တာရပြီဆိုရင်အညမညရတာပဲဘာဖြစ်လို့ तू ကပိုးကျဲတာပဲတံပြုတ်တာဖြစ်ပြီဆိုအညမညလည်းဖြစ်မယ်ဒီဒီသာဇာတာလည်းဖြစ်မယ် ဒါပေမဲ့အညာမညာပစ္စည်းတော့အညာမညာပစ္စည်းဖြစ်ပြီဆိုရင်တော့တမ္ပယုတ်တာမဖြစ်ဘူးဘာဖြစ်လို့လဲအညာမညာတဲ့တမ္ပတမ္ပယုတ်တာအညာမညာပိုးကျတာဟုတ်အဲအညာမညာပစ္စည်းဖြစ်ရင်တော့သာဇာတာပစ္စည်းဖြစ်တော့သာဇာတာအဲ့ဒီခါကျတမ္ပယုတ်တာတော့တချို့နေရာတွေမပါတော့ဘူးပေါ့တော့တခုတည်းပဲပါတာအဓိကမှတ်ထားဖို့ကတော့တမ္ပယုတ်တာကအရာကျင်းတယ်ဒီတဲ့အညာမညာနည်းနည်းကျင်းလာတယ်သာဇာတာတော့ပိုးကျင်းလာ ပညာပညာနဲ့တံပြုတ်တာရှင်ပညာပညာပို့အရာကျင်လာတော့တံပြုတ်လေးခွဲခြားမှတော့အဲတော့စိတ်ကအနေနဲ့ပြောရင်တံပြုတ်တာဆိုတာစိတ်စေတသိက်နန္တရားအချင်းချင်းပဲယောနောပေါင်းစပ်လို့ရတယ်ယောနောပေါင်းစပ်တယ်ဆိုတော့ခုနတံပြုတ်တာလက္ခဏာ၄ပါးဒီ၄ပါးနဲ့ညီညွတ်မှသာလျင်ဒါလေးနဲ့ကန့်ညီနော်ဒါတံပြုတ်တာဖြစ်တာဒါဒီ၄ပါးနဲ့မကန့်ညီမဖြစ်ဘူးပေါ့ဗျာဒါကြောင့်မို့ဒါလေးတစ်ခုချင်းတစ်ခုချင်းလိုက်ကြည့်အောင် အညမညာပြီးတော့နေသေးရပစ္စည်းကြည့်လိုက်မှာနော်နေသေးရနေသေးရကြည့်လိုက်နေသေးရမှာလည်းပထမအကြောင်းပဲစရောခန္ဓာအရုပနာအညမညာနေသေးရပစ္စည်းနာပစ္စည်းရောလံခန္ဓာ၄ပါးချင်းချင်းပြန်ပြန်နာနာမိပြုပြီးကျေစုပြုတယ်ဒီတစ်ခုပဲသံပြုတ်တာလက္ခဏာနဲ့ညီတာပဲဉာဏ်နဲ့လက္ခဏာနဲ့မညီဘူးဒီမှာကျတော့ဟုတ်လားသာသာဇာတာတဲ့နေတရားပိုကျဲလာနေတရားကျတော့အောက်ကဥရိယ6ပါးပါဟောသွား အဲ့လိုမျိုးအဲ့လိုတစ်ခုလေးတစ်ခုနဲ့နှိုင်းရှင်ကြည့်လိုက်ရင်ပို့ပြီးတော့မှားလာတယ်လွယ်လာတော့ဒီမှာတော့တံမြုပ်တာတော့အကျဉ်းဆုံးပေါ့တံမြုပ်တာဖြစ်စီဖြစ်လာရင်နေရလည်းဖြစ်နိုင်တာအညာမညာလည်းဖြစ်နိုင်တာသာဇာတာလည်းဖြစ်နိုင်တာဘာလို့တံမြုပ်တာပြင်းလာအဲ့လိုမှတ်တာနောက်ပြီးတော့အောက်ကိုဆက်ကြည့်မယ်နေတရားပစ္စည်းရောနေတရားပစ္စည်းရောပြီးတော့အောက်ကပါလေဥပနေတရားပစ္စည်းရောဒါထားခဲ့ပေါ့ တတိယနည်းနည်းလေးအောက်ကျော်ကြည့်မယ်ဥပါလိတရားတော့ကျဲတော့နေရာတကာလို့ပါလာပုရိဇာတဒါလည်းထားကြအောင်နေရာလည်းတက္ကနာယုတ်တရားတွေနဲ့ဆိုတော့ယုတ်တရားနဲ့နန္တရားဒါလည်းမဖြစ်နိုင်ပိစ္ဆာဇာတဒါလေးနည်းနည်းကြည့်ပိစ္ဆာဇာတနဲ့တံပြုတ်နာနာအရာလေးကျင်းတော့ဝမ်းနဲ့နိုင်ရှိခြင်းပိစ္ဆာဇာတစိတ်စိတ်စိတ်တစေတသိကနောက်နောက်ဖြစ်တဲ့စိတ်စေတသိတရားရှေ့ရှေ့ဖြစ်တဲ့ယုတ်တရား ပုရိသတာ ရှေ့ဖြစ်တဲ့ဣမတကာယတာပိစ္ဆာနေဒါကြတော့သူကပစ္စည်းတရားကနောက်စိတ်စေတနံတရားနော်ပိစ္ဆုပန်တရားကဘာလဲစတုဇယုတ်ပေါ့ရှေ့ကဖြစ်နေတဲ့ယုတ်တရားပေါ့အဲတော့နာငါယုတ်တရားကျေစုပြီးတော့အနာဂတ်ဒီနေနဲ့ဆိုရင်တော့တံမြုတ်တာနေတော့မကိုက်ဘူးပေါ့ဗျာ အရူပိနောရူပိနာဓမ္မဆိုဝိပယုတ်တာပစ္စည်းနဲ့နောက်လာမဲ့သင်္လတဝိပယုတ်တာဥပေနဲ့ကျန်တော့သွားကြိုက်ဒါနဲ့ဒါတွေမကတ်ဘူးဆိုတာမျိုးသိစေချင်တာအာတဝိနပစ္စည်းရောဒါလေးကြည့်လိုက်အာတဝိနပစ္စည်းရောအနန္တမျိုးမှာပါနေတော့နောက်ကတော့ဝိပယုတ်တာနော်သံယောဝိပယုတ်ပြဿနာက မရှိတော့ဘူးပေါ့အနန္တဘာလို့ဟိုကရှေ့ရှေ့သောကုသိုလ်စေနောက်နောက်သောကုသိုလ်စေသူကတစ်စိတ်တည်းမှာမဟုတ်တော့ ရှေးကုသိုလ်စိတ်ကနောက်ကုသိုလ်အနန္တပစ္စည်းသဘောမျိုးပေါ့ဒီသကုဉ္စိတ်ကဥပထေသွန်ပြနောက်စိတ်သာမဏေဆိုင်နော်ရှေးရှေးကုသိုလ်စိတ်ကနေနောက်အကုသိုလ်စိတ်ရှေးရှေးကုသိုလ်ကနေနောက်ကုသိုလ်ရှေးရှေးအကုသိုလ်နောက်ဒီဇောကလည်းတဇောပြီးတဇောဖြစ်တော့ဒီပရမဇောနဲ့ဒုတိယဇောတခြားသည်နိအဲ့ဒီသဘောမျိုးဖြစ်တယ်အဲ့ဒါကြောင့်အာသေနာတို့ဒါတွေကသူတံပြုတ်တာနဲ့မဆိုင်ဘူးသူကတစိတ်တည်းမှာဖြစ်တူပြက်တူဒါမျိုးဆိုရင်တော့ဒါက တံမြုပ်တာပစ္စည်းရတော့နောက်တစ်ခုဆက်တယ်တံမြုပ်အာသဝိနပစ္စည်းရောပြီးတော့ကာမပစ္စည်းရောကာမပစ္စည်းရောကြည့်လိုက်ကုသလကုသလကမ္မံကုသဝကုသကံစေရနာပေါ့ပြီးတော့ဒီစေရနာလေးကဘယ်တော့မှသူတကူလည်းမရဝိဘကဝိဘကနာခန္ဓာနာဒီစေနာနဲ့တူဝိဘနာခန္ဓာကြီးဝိဘခန္ဓာကြီးဖြစ်ပေါ်လာအဲ့ဒါလောက်တင်လာတယ်ပေါ့ကတ္တတာယောက်ပါဖြစ်တယ် ရုပ်ကြဘလို့မှအာယုံမပြုတ်နိုင်တဲ့အတွက်ဒါမဖြစ်နိုင်ဘူးနော်စေရနာသဗ္ဗေတကနာဓမ္မနံဒီဆက်ကြည့်လောက်ရှေ့ကကံအကြောင်းတရားစေရနာသံယုတ်တကနာဓမ္မနာစေရနာနဲ့ဉာဏ်နဲ့စိတ်စေတသိက်ပြန်ဒါကတော့သံယုတ်တာရတော့နောက်ကရုပ်ကြတော့အာယုံမတူနိုင်တဲ့အတွက်အဲ့လိုမျိုးဆိုမဖြစ်နိုင်သံယုတ်တာဆိုတာနာချင်းချင်းပဲဖြစ်နေရုပ်တရားပါလားဘယ်နည်းနဲ့မှဖြစ်ဘူး ယောဂအာယုံပြုတ်နိုင်တဲ့တတ္တိမရှိတော့ဒီလိုမှတ်ထားမယ်ပြီးတော့ဝိပါကပစ္စယောဒီသွားခြင်းလောက်ဝိပါကသတ္တရောခန္ဓာအရူပြီးတော့အညာမညာဝိပါကပစ္စည်းနာပြီးတော့ကဲဒါမှဒါမှသွားခြင်းဒီမှာကြသွားတူနေဝိပါကနော်အကျိုးဝိဘက်ဆိုတဲ့နာခန္ဓာတရားတွေဟာအကျိုးဝိဘက်နာခန္ဓာတရားတွေဟာသူတို့ချင်းချင်းပဲအဲ့ဒီလိုသွားတူတဲ့အခါမျိုးကြဒါသဗ္ဗယုတ်တာပစ္စည်းရတာပဲ ဒီအဲ့ဒါမျိုးတွေနှိုင်းရှင်ကြည့်အောင်ဝိပါကစတော့ခန္ဓာအရိဝအညာမညာဝိပါကပြတော့ဟောပုံဒီကနည်းနည်းတူးနေတာပေါ့ဟိုမှာတော့စတော့ခန္ဓာဝိပါကပြုတ်တယ်စတော့ခန္ဓာအရိဝအညာမညာဒါသွားတူးပြီးတော့ဒီဝိဘတ်ဆိုတော့သူကပရိသန္တိနဲ့စိတ်တွေဆိုတော့ဒါကြောင့်မို့ကုသိုလ်ဝိဘက်ကရိယာဒါမျိုးရှိတာကိုကုသိုလ်အကုသိုလ်ကုသိုလ်ကလည်းကံကုသိုလ်နဲ့အကုသိုလ်ကံအကြောင်းတရားတွေ ဝိဘက်ကအကျိုးတရားတွေဒါဒီမှာကကြတော့ဒီစိတ်စီတဏ္ဍတရားတွေကကြတော့ကုသိုလ်စိတ်မဟုတ်ဘူးအကျိုးဝိဘက်စိတ်ဆိုတော့ဒါကြောင့်ဝိပါကစတတော်ခန္ဓာခွဲတာဒါလည်းခုနတံမြုပ်တော့ပစ္စည်းရတယ်ဒီလိုမှတ်ထားမယ်နော်အာဟာရကြည်လောက်ဒီလိုနည်းနည်းနည်းနည်းရှောက်ကြည်လိုက်လို့သူကသဘောပေါက်တယ်ဂဗလီကာတော့အာတော့ဒါတော့ယုတ်တရားဆိုစဉ်းစားမနေနဲ့ အာရူဘီနောအာရာနော်အာရူဘီနောဒီအာရာနာအာရာတရား၄ပါးပေါ့သံယုတ်တကနာဓမ္မနာဒီတိုင်အောင်တော့သံယုတ်တပစ္စည်းရတာပေါ့နာအာရာတရားချင်းချင်းစိတ်စိတ်တွေချင်းချင်းရတော့သူကပြန်ပြန်လာလာခြေစုပ်ပြုတ်နိုင်တာပေါ့ဒါပြည့်နောက်ကအဲ့ဒီစိတ်စိတ်တွေကြောင့်ဖြစ်ပေါ်လာတဲ့ယုတ်တွေကြာရင်တော့ဒါပဲနည်းနဲ့မှသံယုတ်တာမဖြစ်ဘူးဘာဖြစ်လို့လဲယုတ်ကအာယုံပြုတ်တတ်တဲ့ ဘောမရှိဘူးအနာရမဏဖြစ်နေတယ်အာယုပြုတ်လိုက်တဲ့ဘောမြတ်သံပြုတ်တာမရဘူးဒီလိုမှတ်တာကဲနောက်တစ်ခုကြည့်မယ်အိန္ဒိယပစ္စည်းရောအိန္ဒိယပစ္စည်းရောစက်ကုံနေတရားဒါစက်ကုပ္ပတာရုပ်တဲကြလေရုပ်တွေပဲရုပ်တရားနေပြီးတော့စကုညနာဒါဒါဘယ်နည်းနဲ့မှသံယုတ်တာမဖြစ်ဘူးသောတေနိယံကာနေနေစေယံကာယနေနေဒါရုပ်တရားနေရုပ်အာအောက်ကိုသွားကြည့်လိုက်အာရူပိနောအိန္ဒိယ နော်နာအိန္ဒိတရားတွေကနေသံယုတ်တကနာဓမ္မနာဒီလောက်လေးကတော့ဘုန်းကြီးဒါကတော့သံယုတ်တကနာဒီနာအိန္ဒိတရားတွေအချင်းချင်းဆိုရင်တော့ဒါသံယုတ်တာဖြစ်တော့အဲ့ဒီကြောင့်နောက်ကတန်သဗုဒ္ဓနေရာရူပနာအဲ့ဒီကြရင်တော့အဲ့ဒီယုတ်တရားတွေနေရာအကြောင်းမဖြစ်နိုင်တော့ခုနယုတ်တရားတွေကြအာယုံပြုတ်တတ်တဲ့တော်မရှိဘူးနာရမဏတရားလို့ခေါ်တယ်အဲ့လိုလေတလုံးဒီအိန္ဒိယပစ္စည်းကိုတခုတခုတခုစီလိုက်ကြည့်လိုက်ပေါ့ဗျာလိုက်ကြည့်နိုင်တော့သဘောပေါက်သွား နောက်ဇာနာပစ္စည်းရောဒီနည်းနည်းလေးလိုက်ကြည့်မယ်။ဩဒီမှာကြည့်လိုက်ဇာနင်္ဂာနီဇာနင်တရားဝိတဝိဇာတာပိတိဝေဒနာဧကကရာပေါ့ဗျာ။ဒီဝေဒဒီဇာနင်္ဂာလေးတွေကသူနဲ့သူစိတ်စိတ်တိတ်ဖြစ်တာပေါ့။ဇာနာတံပြုတ်ကနာဓမ္မနာဒါဆိုရင်တော့သူကတံပြုတ်တာဖြစ်တာပဲ။နောက်ကရုပ်တွေကြတော့နာရမနာအာယုမပြုတ်နိုင်တဲ့အတွက်ဒါကြတော့တံပြုတ်တာမရတော့။မဲခင်္ဂာနီလည်းဒီတိုင်းပဲ။ မဲခင်7ပါးမဲခင်12ပါးတရားကို9ပါးသူတို့ကလည်းဒီမဲခင်တရားစေတသိက်တရားတွေအဲသူနဲ့ရှင်မောရှင်မဲ့စိတ်စေတသိက်တွေဒါကတော့တံပြုတ်တာဖြစ်တယ်နောက်ကရုပ်တရားတွေနဲ့ကြရင်တော့တံပြုတ်တာမရဘူးဘာဖြစ်လို့လဲအာရမဏအာယုံပြုတဲ့သူကယုတ်တရားဆိုတာနာရမဏအာယုံပြုတဲ့တရားမဟုတ်ဘူးအာယုံပြုနိုင်တဲ့တရားမျိုးသားတွေတံပြုတ်တာပစ္စည်းရရတယ်အဲ့ဒီလိုမျိုးလေးတွေပေါ့လေ ဒါကိုပစ္စည်းပြိုင်တယ်လို့လည်းခေါ်တယ်ပေါ့ဒီတော့အဲ့လိုမျိုးတွေလိုက်လိုက် ကြည်လိုက်ရောအင်းဒီဒီဟာဘယ်ထဲမှာဖြစ်တာပဲဘယ်လိုရနိုင်တာပဲသူဒီလိုသဘောပေါက်တာသံယုတ်တာဆိုဘယ်လိုအမျိုးပဲဒါမျိုးသဘောပေါက်တာပြီးတော့သံယုတ်တာကိုကြည်လိုက်ရင်ကောချက်ချခြင်းသူကစိတ်စေတသိက်နော်အာစတရောခန္ဓာအရူပိနော်နံခန္ဓာ၄ပါစိတ်စေတသိက်ကနံခန္ဓာ၄ပါ ဒီနံခန္ဓာ၄ပါးပဲသူကအချင်းချင်းပြန်ပြန်လာလာကျေစုပြုတာဒီစိတ်စိတ်စိတ်ဆိုလဲပွဲနေလည်းမရအောင်စိတ်ကအတူတူဖြစ်တဲ့စိတ်မျိုးအတူတူဖြစ်တဲ့စိတ်တသိမျိုးဒါမျိုးဖြစ်တော့အခုဒီနန္ဒဝေနန္ဒရတို့ဘာတို့ပါဆိုဆိုဒီသက္ကုညင်စိတ်နဲ့ပြဇနာဝဇာစိတ်မနောဒမတူဘူးသမရိဆိုင်နဲ့တာနေတာမနောဒနဲ့မနောယန္တာဒါမတူဘူးသက္ကုညင်စိတ်ဆိုဖြစ်တည်ပြသမရိဆိုင်ဆိုဖြစ်တည်ပြဒီလိုကွဲပြားနေလည်းပြတာ သမ္ပယုတ်တာမဖြစ်ဘူးဒီတစ်ခုထဲမှာဖြစ်တာတူရမယ်ဥပတိပင်ဖြစ်တာတူရမယ်ဥပတိပင်တွင်မှာပဲပြည့်ရနော်ဖြစ်တာချင်းဒီဥပတိပင်အတွင်ဒီခိုက်တာမှာဖြစ်ရမယ်ဒီခိုက်တာမှာပြည့်ရမယ်အဲ့ဒီခိုက်တာမှာပဲအာယုန်တစ်ခုထဲမှာအာယုန်ပြုတ်နေရမယ်မိယဝတ္ထုကလည်းတူးနေရမယ်နော်သက္ကုညင်စိတ်တို့ဒါဆိုရင်တော့ရတော့သက္ကုညင်စိတ်ဆိုသူနဲ့တူပါပြင်သဘစေတာတာနဲ့စိတ်ခုနှစ်ခုဖြစ်တယ်နော် သကုညင်စိတ်နဲ့သဗ္ဗစေတသာနာစိတ်ခုနှစ်ခုပြင်စဝิญဉ်စိတ်ဒွေပစဝิญဉ်စိတ်နဲ့သဗ္ဗစေတသာနာစိတ်ခုနှစ်ခုသူကဥပတိပဲဖြစ်တော့လဲအတူတူဖြစ်လာတာပြတ်တော့လေဒီသဗ္ဗစေတသာနဲ့ခုနှစ်ပါးနဲ့ဒီဒွေပစဝิญဉ်တွေအတူတူပြတ်သွားတယ်သကုညင်စိတ်ဗမာယုံပြုလဲပစ္စုပန်လို့ပါတယ်သူနဲ့အတူပြတ်သဗ္ဗစေတသာနာစိတ်ဗမာယုံပြုလဲပစ္စုပန်ရူပါယု ဝတ္ထုကြည့်လိုက်တဲ့အခါကျတော့ဘယ်မှာမိလဲဆိုသက္ကုညစိတ်ကလည်းသက္ကုထုလူနဲ့တူဖြစ်တဲ့သဗ္ဗစိတ်တတာနဲ့သက္ကုထုဒီလိုတံပြုတ်တဲ့လက္ခဏာဖြင့်တူးနေရဒီလက္ခဏာနဲ့ညီးနေတာတံပြုတ်တာပစ္စည်းပဲဒါလေးကိုတော့အသေးမှတ်ထားမယ်အဲဒီလိုအသေးမှတ်တိုင်းတော့မှားစရာအကြောင်းမရှိဘူးเนาะဒါကတော့ဘုန်းကြီးတို့နောက်ကအလေးတွေပြန်ပြီးနှွေးတဲ့သဘောမျိုးပြောတာနော်ဒီနေ့မနေ့ကမတ်ဆူကနေအောက်ဆက်ပြီးလေ့လာမယ်နော် သံယုတ်တပစ္စည်းသာဇာတာတတ္တိနဲ့သံယုတ်တတတ္တိဆိုပြီးခွန်ကြီးတို့မှတ်စုတွေအောက်ကိုဆက်ကြည့်မယ်မနေ့ကသင်ပေးတာအောက်မှာနော်သာဇာတပေါ်နိုင်ဟတိမှာရာပြီသာဇာတတတ္တိနဲ့သံယုတ်တတတ္တိသာသာတတ္တိဆိုတာကခုနကပါဠိလေးနဲ့နိုင်နိုင်ရှင်ကြီးပေါ့သာဇာတပစ္စယော ပညာမင်းအတံယုတ်တာပစ္စယောဒီနှခုနိုင်ရှင်ကြည်သိတာပေါ့နော်သာဇတတတိယနာနဲ့ယုတ်တို့အတူတူကဖြစ်နိုင်ုံများတာကျေစုပြုတယ်သူကအတူတူကဖြစ်ယုံဖြစ်နိုင်တူတူကဖြစ်နေသူကနာနဲ့ဒီသာဇာတပစ္စည်းလေးခုနလိုနည်းနည်းလေးပြန်ကြည့်လိုက်ပေါ့နော်အဲ့ဒါဆိုသူဘာပြောချင်တာလဲဆိုသဘောပေါက်တယ်သာဇာတပစ္စည်းရောသတ္တရောခန္ဓာအရူပိနောအញ្ញမယသာဇာတပစ္စည်းနာပစ္စည်းရော စတာတော့မာဟုတိုင်းညာမညာသားတို့ကအတူတူကဖြစ်လာရင်တို့ကခြေစုပ်ပြုတ်လိုက်တာပဲအတူတူကဖြစ်ရုံများနဲ့ခြေစုပ်ပြုတ်ကြံတဲ့အင်္ဂါတွေမလုပ်ဘူးတန်မြုပ်တာကြတော့အဲ့လိုမဟုတ်ဘူးဒီဖြစ်တဲ့တရားပေါ့အဲ့ဒီဟာဖြစ်တာလည်းတွေ့ရမယ်ချုပ်တာလည်းတွေ့ရမယ်အာယုံနဲ့မိအောင်အဲ့ဒီလိုအင်္ဂါလက္ခဏာ၄ပါးနဲ့ရောပြီးကျေစုပြုတယ်။သာသာတပစ္စည်းကသူကဖြစ်ရင်သူကကျေစုပြုတာလေရုပ် ရုပ်ရုပ်ချင်းချင်းနာနာချင်းချင်းရုပ်နဲ့နာဒါမျိုးပေါ့အဲ့ဒါမျိုးကြီးသွားတယ်တမျိုးတော့မဟုတ်ဘူးနော်ဒီအင်္ဂါလက္ခဏာ၄ရနဲ့ညီဒီအင်္ဂါလက္ခဏာ၄ရဆိုတာကဘယ်မှာသွားတယ်စိတ်နဲ့စေတသိက်ပဲရှိတယ်ဉာဏ်ကဘယ်မှမရှိဘူးဒါကြောင့်မို့စေတသိက်ပိုင်းမှာခုနလက္ခဏာ၄မျိုးစပြောခဲ့တာဒါကိုရည်ရွယ်ပြောတာဒါတမ်းမြုပ်တာဖြစ်စေရောအဲ့ဒါလေးတော့ကပ်မှတ်ထားမယ်တမ်းမြုပ်တာလက္ခဏာတမ်းမြုပ်တာဖြစ်စေရောအတူတူပဲပေါ့ ဒါကိုသူပြောတာနောက်တစ်ခါအညာမညာတတ္တိနဲ့သံပြုတ်တာတတ္တိအညာမညာတတ္တိကြတော့သူကဘယ်လိုလဲဆိုတော့အချင်းချင်းပြန်ပြန်လာလာဒါယေရှုပြုတယ်နော်သို့တော့အချင်းချင်းပြန်ပြန်လာလာဖြစ်တဲ့အညီမြသံပြုတ်တာမဖြစ်နိုင်သံပြုတ်တာဆိုရောသွားတယ်နော်တယောက်နဲ့တယောက်ချင်းမြန်လာယေရှုတပြုတ်တိုင်းဒါသံပြုတ်တာမဖြစ်နိုင်ကြနော်သံပြုတ်တာကနော်ဒီသူကဒီတရားတွေက တံပြုတ်တလက္ခဏာ၄ပါးနဲ့ညီညွတ်သွားရောသွားဒီတံပြုတ်တကတော့သူကချင်းပြန်လာဖြစ်အောင်လည်းပဲသူကအညာမညာတတ္တိကြချင်းချင်းပြန်ပြန်လာဖြစ်အောင်လည်းပဲသူကကျေစုပြုတာတံပြုတ်တအဲ့လိုမဖြစ်ဘူးတံပြုတ်တကအညာမညာတတ္တိကြတော့သူကချင်းပြန်လာတံပြုတ်တကကြတော့ခုနတံပြုတ်တလက္ခဏာ၄ပါးနဲ့ညီမကိုညီမြနော်အညီမြတံပြုတ်တ ဒီနန္တရားပဲပြုတ်တရားပဲအညီမဒီတံပြုတ်တာတခဏနဲ့ညီမတံပြုတ်တာဖြစ်နေမညီနော်အညာမညာတတ္တိနော်တံပြုတ်တာဖြစ်ရင်တော့သူကတော့အညာမညာတတ္တိရှိတာပေါ့ဘာဖြစ်လို့လဲဆိုတော့တံပြုတ်တာရာချင်းတာကိုအညာမညာကျဲတာပေါ့ဒီတော့တကွအတူတကဖြစ်တဲ့တရားသာဇာတဖြစ်စီသာဇာတဖြစ်မှသာအညာမညာချင်းချင်းပြန်လာဖြစ်တယ်နော်အညာမညာဖြစ်နိုင်မှတံပြုတ်တာဖြစ်နိုင်တယ် ဘာဖြစ်လို့လဲဆိုသာဇာတာကျဲတယ်သာဇာတာဖြစ်နေအညာမညာဖြစ်မှာပဲနော်အညာမညာဖြစ်လာရင်ဘာဖြစ်လဲတံမြုတ်တာဖြစ်မှာပဲသူတို့သုံးခုကကြည်လိုက်သာဇာကျဲတယ်သာဇာဖြစ်နေအညာမညာဖြစ်တာပဲအညာမညာဖြစ်လာရင်တံမြုတ်တာဖြစ်တာပဲတံမြုတ်တာတော့အကျဉ်းဆုံးပေါ့ဒါကိုသူကပြောချင်တာတတိယမျိုးလေးသူ့ရဲ့ပစ္စည်းလေးတွေနှိုင်းရှင်ကြည့်လိုက်ဟောသူဘာပြောလို့ရလဲဆိုပိုသဘောပေါက်တယ် မဆုထုတ်တာနော်ဝင်ဘာရေးထားမှမသိဒီလိုဖြစ်တတ်တယ်။အောက်ဆက်ကြည့်လိုက်နော်။အောက်ဆက်ကြည့်လိုက်တဲ့ခါကျအချိန်နေရာပုံကုန်နဲ့တံမြုတ်တာတတ္တိ။တံမြုတ်တာဆိုကာလာအပြင်သူကတံမြုတ်တာရဲ့သဘောကနော်ပစ္စုပန်ပဲလေ။ဘုလိုသကုညေသောတာဝိညေစေခန္ဓာဝိညေစေဝဝိညေဒါပစ္စုပန်အာယုနော်ပစ္စုပန်အာယုပစ္စုပန်ကာလအနေနဲ့ဖြစ်တော့ပစ္စုသူက အာယုန်အနေနဲ့တူပါမယ်ဒီလိုပြောတာဘုံအဖြစ်သင်္ညတဘုံမှာ32ဘုံလုံးဖြစ်နိုင်တယ်အာသင်္ညတကရုပ်ပဲဖြစ်လို့သူကနာရှိတဲ့ဘုံမှာရနိုင်ပုဂ္ဂိုလ်အနေနဲ့ဆိုရင်တော့ဏိရောဓမပဝင်စားဆယ်ပုဂ္ဂိုလ်ဏိရောဓမပဝင်စားနေတဲ့ပုဂ္ဂိုလ်ကြတော့ဗာလဲစိတ်စေတသိက်တွေချုပ်ဆုံးနေတော့ဘယ်နှစ်လုံးမှသူကဒီတမယုတ်တာမဖြစ်နဲ့တမယုတ်တာဆိုစိတ်စေတသိက်ရှိမှတမယုတ်တာဖြစ်မှာ နိရောဓမပဝင်စားနေတဲ့ခိုက်တာမှာသူကစိတ်စိတ်စိတ်ကောစေတသိက်ကော စေစားရုံချုပ်တင်ညတပုဂ္ဂိုလ်တင်ညတပုဂ္ဂိုလ်များကြလဲသူကရုပ်ကြည်တယ်ရှိတာအဲ့တော့ဒီပုဂ္ဂိုလ်တွေကိုဖယ်ထားပြီးဉာဏ်နဲ့ပုဂ္ဂိုလ်12ယောက်ဒါဘယ်မှာဖြစ်လဲအစ္ဆဒတဏ္ဍမှာဖြစ်တယ်ဗေဒတဏ္ဍမှာမဖြစ်တော့တဏ္ဍနေလို့မှတ်ထားပြီးတော့ပစ္စည်းအစုံ၃စုံ ဟောရခြင်းဒါလေးကြည့် ပြီးတော့ပဋ္ဌာန်းတရားဟိုဤတို့တွင်နန္တရားချင်းချင်းကျေစုပြုခြင်းယုတ်တရားချင်းချင်းကျေစုပြုခြင်းနော်ပြီးတော့နန္တရားကယုတ်တရားကျေစုပြုတယ်ယုတ်တရားနန္တရားကျေစုပဲဒီမှာ၄မျိုးပေါ့ဗျာဆက်လဲလိုက်အဲ့၄မျိုးထဲမှာတချို့နေရာတွေမှာပတ်သက်ပြီးတော့ချို့နေရာမှာတန်တရားဖြစ်ရှာရှိတယ်ဘုနာသာဇာတပစ္စည်းရှိတယ်နန္တရားချင်းချင်းကျေစုပြုတယ်ယုတ်တရားချင်းချင်းကျေစုပြုတယ် နန္တရားယုတ်တရားကျေစုပြုတယ်ဒီဒီနန္တရားနော်ဒီဒီမှာကြည့်လိုက်နန္တရားကစိတ်စေတသိက်နန္တရားကစေတယုတ်တွေကိုကျေစုပြုတယ်ဆိုနန္တရားကယုတ်တရားကျေစုယုတ်တရားနန္တရားကျေစုပြုတယ်အောက်ကနေကနေကြကြည့်လိုက်ဟရိယဝုထုနဲ့စိတ်စေတသိက်တရားသူတို့ကပြန်ပြန်လာလာကျေစုပြုအဲ့ဒီလိုနေရာပဲအချို့နေရာတွေမှာတန်တရားတွေရှိကြရှိတယ်အဲ့ဒီတန်တရားကိုပယ်ဖြောက်ဖို့အတွက် အစုံလိုက်ပစ္စည်းတွေကိုဘုရားဆက်ဟောတာအဲ့ဒီလိုအဲ့ဒီလိုပစ္စည်းတွေကဟောထားတဲ့အစုံတွေကဒီနေရာမှာသုံးစုံရှိတယ်တံပြုတ်တာနဲ့ဟောပြုတ်တာချို့သောပစ္စည်းကမိမိပစ္စုပန်တရားနဲ့ညီမျှစွာရောနှောရှင်ပြီးဖြစ်ကြတယ်တံပြုတ်တာပစ္စည်းတံပြုတ်တာပစ္စည်းကကြည်လိုက်လို့ရင်သူပါဠိတော်ရကြည်လိုက်သတ္တရောခန္ဓာအရူပရောအညမယံတံပြုတ်တာပစ္စည်းရောနာပစ္စည်းရော စစ်စစ်တည်းနန်းချင်းချင်းပဲကျေစုပြုတယ်လို့ဆိုလိုတာပဲနော်ဝိပယုတ်တာနည်းနည်းကြော်ကြည့်လိုက်တာဘုန်းကြီးတို့လာမဲ့ပတ်ကျတော့သင်လို့ရတယ်နော်အောက်ကဝိပယုတ်တာဆက်ကြည့်လို့ဒါမသင်ရသေးဝိပယုတ်တာကျသူကတတ်မှတ်ချက်ကယုတ်တရားအနေနန္တရားကိုကျေစုပြုနေဝိနော်အဲ့လိုပြောနန္တရားနေယုတ်တရားကျေစုပြုဝိပယုတ်တာအချင်းချင်းမဟုတ်ဘူးယောဂနံကျေစုပြုနေတော့ ဝိပယုတ်တပစ္စည်းပဲနာတရားကယုတ်တရားကိုကျေစုပြုနေဒါကဝိပယုတ်တပစ္စည်းအဲ့ဒီလိုခေါ်တာဒီကဒီကတလေကြတော့ပြချိုးပစ္စည်းအတူတူဖြစ်ပေမဲ့လို့တခုနဲ့တူညီမျှစွာရောနှော့မဖြစ်ဘူးဘုနာသာဇာတပစ္စည်းတွေမှာကြည်လိုက်ပေါ့နော်သာဇာတပစ္စည်းမှာဒီချိုးစောပစ္စည်းတွေဆိုသာဇာတပစ္စည်းတွေခုနကြည်လိုက်ဆက်တော်တော်မဟာဘုရားဒါကတော့ယုတ်တရားချင်းချင်းပေါ့နော် အတူတူကတော့ဖြစ်တာပဲနော်ဒါပေမဲ့ယောနောဖြစ်တာမဟုတ်ယောခန္ဓာအတူတူကဖြစ်တယ်ယောနောတယ်ဆိုတာကဒီခန္ဓာတပြုတ်တာလက္ခဏာ၄ပါးနဲ့ညီတာကိုယောနောတယ်လို့ဆိုတာရုပ်ကြတော့အတူဖြစ်တယ်အတူချုပ်တယ်မရဘူးတူတူတယ်ဒီလောက်ပဲအာယုံမတူတော့အကုန်လုံးတမအောင်ယောနောတယ်လို့ပြောလို့မရပြန်ဘူးအဲ့ဒီတော့ပြောချင်းနော်ဝိပယုတ်တပစ္စည်းနေနဲ့ကြွအတူတူကဖြစ်မယ်ဒီခုနဲ့ယောနောမီ ညီမျှပြီးဖြစ်တာမဟုတ်ဘူးဝိပရိပစ္စည်းရာကအဲ့ဒီလိုဖြစ်နေမရောရောနှောပြီးတာပဲဟိုလိုခုနအတူတူကဖြစ်ပြီးတာရောနှောစရာမလိုဘူးဝေပြုတ်တာအဲ့ဒါဆိုဖြစ်တာယောဂနာကိုနာကိုယုတ်ကိုဒါကျေစုပြုလိုက်တာဝိပရိပပစ္စည်းရာယုတ်တရားနန္တရားလည်းကောနန္တရားယုတ်တရားလည်းကျေစုပြုတယ်ဒီမှာကြည့်လိုက်ကောနော်ဒီမှာဆိုရင်ဟုတ်ကဲ့စိတ်စေတသိက်ဆိုရင်နန္တရားကယုတ်တရားကိုကျေစုဒါဝိပရိပပစ္စည်းဝိပရိပပစ္စည်းဆိုတာတကယ်လို့ပြောရင်တော့ဟို သီးသန့်ဟောတာပစ္စည်းတော့မဟုတ်ဒီတရားပဲဟိုဒီဥပဒေတစ်ခုလေးထုတ်လိုက်တာရှိတာဒီအောက်ကနေကလေးနာမရူပဒါတရားဥဒ္ဓကနေဉာဏ်တရားကျေစုပြုတယ်ဒါမျိုးပေါ့ဒါဆိုဝိပယုတ်တာဖြစ်တာယုတ်ကနာမ်ကိုကျေစုပြုရင်ဒါဝိပယုတ်တာနာမ်ကနေယုတ်ကိုကျေစုပြုရင်ဒါတော့ဝိပယုတ်တာတံပယုတ်တာကြာလို့မဟုတ်ဘူးနော်တံပယုတ်တာကြာတံပယုတ်တာလက္ခဏာ၄ပါးနဲ့ကိုညီးမှကိုတံပယုတ်တာလို့ဒီလိုဥပဒေထုတ်ပြလိုက်တယ် အဋ္ဌိနဲ့နတ္တိသွားကြည့်လောက်မို့ဒါရမပြောသေးပေမဲ့လို့ဒီမှတ်စုလေးဆက်ကြည့်မယ်နော်မပြောသေးပေမဲ့လို့နောက်ဒီလိုလေးနည်းနည်းလေးရှင်းကြည့်လိုက်ရင်သူကသူသဘောပေါက်အဋ္ဌိဆိုတာကဘာလဲဆိုချုပ်ပစ္စည်းတာထင်ရှားရှိနေတဲ့ခိုက်တန်ကျေစုပြုလို့မရှိရင်ကျေစုမပြုအောင်နန္တရားနန္တရားချင်းချင်းယုတ်တရားယုတ်ရတရားချင်းချင်းပဋိသင်္စိတ်နဲ့အရာဟုတ်အချင်းချင်းထင်ရှားရှိနေတဲ့ခိုက်တန်တွေပဲသူက ယေရှုပြုတော်နော်ဝိရိယ6ပါးဝင်ဒါကတော့သူ့ရဲ့အတ္တိပစ္စည်းတစ်ခုလုံးကိုခြုံရေးတာတော့အဲ့လိုလိုယေရှုပြုတယ်ဆိုလို့ဆိုလို့တော့ဝိရိယ6ပါးနဲ့အာရုံ6ပါးတော့ဝိညာဉ်6ပါးယေရှုပြုတယ်ဒီမှာကြည့်လိုက်ရင်ဟောဒီမှာအတ္တိပစ္စည်းရောနန္တရားတွေနန္တရားရှိခိုက်ယေရှုပြုတယ်ယုတ်တရားဆရာတော်မဟုတ်လားညံရအတ္တိပစ္စည်းနော်သာသာတော်ပစ္စည်းနဲ့ဆင်းနေမယ်နော်ရှိခိုက်ပဲအဲရဖြစ်နေတဲ့ခိုက်တာ တိတန်တွေခိုက်တာမှလည်းဒီဖြစ်ခိုက်လေးပဲခြေစီပဲဒီစိတ်စေတသိက်စိတ်ကြောင့်စေစားရုပ်တွေဖြစ်မယ်ကုသိုလ်စိတ်ကြောင့်ကုသိုလ်စေစားအကုသိုလ်စိတ်ကြောင့်အကုသိုလ်စေစားရုပ်တွေဖြစ်လို့ဒါမျိုးတွေပြောလို့ဥပါဒရုပ်တွေပါဥပါဒဘယ်ဥပါဒရုပ်မဆိုမာဘလို့မိပြီးဖြစ်နေထင်ရှားရှိတဲ့ခိုက်တာလေးမှမိဖြစ်တယ်ပြီးတော့ပြတ်သွားတာပြီးတော့ကသက္ခိုင်နာဒါဝုဒ္ဓရုပ်6ပါး အာယုံ6ပါးဒီမိပြုပြီးနောက်ကဝိညာဉ်6ပါးဖြစ်တယ်ဒါတွေကိုအဲ့ဒါကိုလည်းကျေစုပြုတယ်ဒါအဋ္ဌပစ္စယဒါကတော့ဖြစ်ခိုက်လေးပဲရှိခိုက်ဖြစ်ခိုက်လေးပဲထင်ရှားရှိနေခိုက်လေးပဲကျေစုပြုတယ်ချို့ပစ္စည်းတွေကြတော့အဲ့လိုမဟုတ်ဘူးထင်ရှားမရှိသည်ဖြစ်မယ်တနည်းအားဖြင့်ချုပ်ပြောက်ပြီးနောက်မှာချုပ်ပြောက်ပြီးမှနောက်မှာကျေစုပြုတယ်ရှေးစိတ်တွေကချုပ်ပြောက်သွားလို့နောက်နောက်စိတ်တွေကိုကျေစုပြုအနန္တပစ္စည်းသဘောမျိုး ရှေ့ကစိတ်တွေကချုပ်ပြောက်သွားစကုညင်စိတ်ချုပ်ပြောက်သွားလို့နောက်ကတာမဏိဆိုင်စိတ်ဆိုဖြစ်ပေါ်လာဒါတော့ဝိထိကြည်ရတော့ဝိထိကိုကြည်တိုင်းနားလည်တော့တာမဏိဆိုင်ပြောက်ွယ်သွားမှတန်တိရဏစိတ်ဆိုဖြစ်လာတန်တိရဏချုပ်ပြောက်သွားမှဟုတ်တော့ဟုတ်တော့ချုပ်ပြောက်သွားမှပြမစိုးအဲ့လိုပေါ့ရှေ့စိတ်ချုပ်ပြောက်သွားမှနောက်စိတ်ကိုကျေစုပြုတ်တာအဲ့လိုမျိုးကြာဓာတိမရှိတဲ့အနေနဲ့သူကတော့ထင်ရှားမရှိတော့ ထင်ရှားမရှိသည့်ဖြစ်လေဒီနေ့အပြင်အဲ့ဒီစိတ်ကရှေ့စိတ်ကချုပ်ပြောက်ပြီးမှနောက်စိတ်ကိုခြေစုပ်ပြုတဲ့သဘောမျိုးဒါမျိုးပြောတာပေါ့နော်ဝိကရနဲ့အဝိကရဒါသွားခြင်းဝိကရဆိုတာကင်းကွာကင်းကွာနေလေကင်းကွာနေထင်ရှားမရှိတော့တော့ကင်းကွာသွားပြီးထင်ရှားမရှိတော့ဘဲနဲ့ခြေစုပ်ပြနတ္တိသဘောမျိုးပါပဲနန္ဒပစ္စည်းတို့မရှိတော့ဘူးဟုတ်လားရှေ့ကစိတ်ကင်းကွာသွားပြီးချုပ်ပြောက်သွားပြီးဆိုတော့နောက်က စကလုံးတစ်မျိုးနဲ့ပြောလိုက်အကြဒါဝိကတပစ္စည်းဒါဝိကတပစ္စည်းနတ္တိပစ္စည်းကိုကျေစုပြုခြင်းဆိုလိုတယ်ချိုးပစ္စည်းကြမကင်းกว่าထင်ရှားရှိကအတ္တိပစ္စည်းနဲ့တူတူပဲထင်ရှားရှိနေတာခက်တာပဲကျေစုပြုလို့အကြောင်းအဝိဒပစ္စည်းရအတ္တိပစ္စည်းကဲ့သို့ကျေစုပြုခြင်းကိုဆိုလိုဤဒီလိုမှတ်ထားမယ်နော်အဲအောက်ကအတိပ္ပယ်လေးဆက်ကြည့်သံယုတ်တာပစ္စည်းအစွမ်းတတ္တိ ဓမ္မယုတ်တာပစ္စည်းဆိုတာနံခန္ဓာချင်းရဲ့ရောနှောဆက်ဆံနေတာနံခန္ဓာချင်းနော်ဆက်တော့ခန္ဓာအရူပိနောအဲ့နံခန္ဓာချင်းချင်းအရူပိနောနံခန္ဓာဆိုပါလေစိတ်စေတသိက်ပြနံခန္ဓာဖွဲ့လို့ရကျန်တာနံခန္ဓာဖွဲ့လို့မပြသူတို့ကသူဒူဖြစ်တယ်အတူပြတ်တယ်အာယုံကလည်းတူတယ်ပြာဟုတို့ကလည်းတူနေတယ်အဲ့ဒါမျိုးကြောင့် အဲ့ဒီအင်္ဂါ၄ချက်နဲ့တူရောနှုတ်ခွဲခြားလို့မရဘူးဘုရားဟောလို့အော်ဒါတော့ဝိနည်းခန္ဓာဒါကတော့တင်ညက်ခန္ဓာဉာဏ်နဲ့သိပြီးပြောရတာတကယ်ပဂတိမျက်စိနဲ့ပဲမြင်လို့ရမှာကျော်တော့သွားတယ်စတုမှုတွေသဘောပြတာပြောခဲ့ပြီသာဇာတာပစ္စည်းအညာမညာပစ္စည်းကဲ့သို့ရုပ်တရားချင်းချင်းရောတော့မရောတော့မဆက်ဆံသူကနန္တရားချင်းချင်းပဲ သာဇာတာတို့ကြာအညမညာတို့ကြာဆတ်တော်မာဟုတာအညမညာယုတ်တရားချင်းချင်းဟုတ်လားသူတို့ရောနှောမှုကိုလည်းသာဇာတာပစ္စည်းတို့အညမညာပစ္စည်းတို့ကြာခေါ်ပြန်တော့ဒီကအဲ့လိုမဟုတ်ဘူးတံမြုတ်တာပစ္စည်းကြာအဲ့တော့ဒီမှာဘုန်းကြီးတို့ပြောလူတူတယောက်ကိုဆက်ဆံတာကစိတ်ဓာတ်ကိုသိပြီးမှတကယ်ရောနှောဆက်ဆံတဲ့မိတ်ဆွေစေပမျိုးစေမိတ်ဆွေစေပမာလိုပဲတံမြုတ်တာမြင် ကိုပေါင်းစစ်ခွာတကယ်မရောတော့မိတ်ဆွေတူမဟုတ်ဘူးမိတ်ဆွေစစ်ဆိုရင်တော့ကိုရောစစ်ကိုပေါင်းလိုက်တာဗျာတံပြုတ်တာပစ္စည်းသဘောမျိုးနှိုင်းရှင်ပြောတော့မိတ်ဆွေတူကြတော့ဟုတ်လားသူ့ကိုသူ့စိတ်ဓာတ်တည်သွားတဲ့အခါကျမဖြစ်နေပေါင်းရသည်တော့ကိုရောပေါင်းတာစိတ်ကမပေါင်းတော့စိတ်ကလိုလိုပွားနေတာအဲကြောင့်ကိုပေါင်းစိတ်ကတကယ်မရောတော့တဲ့မိတ်ဆွေတူမျိုးမိတ်ဆွေတူဆိုရင်တကယ်မရောဘူးဗျာကိုကပဲအလိုက်ထိုက်ပေါင်းတာစိတ်ကတော့မပေါင်းတော့ လွန်ပြုတ်တာရဲ့သဘောကအဲ့ဒီလိုလုံးဝကိုရောနှောသွားအဲ့ရနေပြီးဒါလေးကြည့်ပြီးတော့တတ္တဝါတွေကတဝုနဲ့တူပေါင်းသင်ရောနှောဆက်ဆံမှာဓာတ်တူတဲ့ပုံကိုပြတာချင်းချင်းပေါင်းစဆက်တာနော်ဓာတ်မတူပေါင်းလို့မရဓမ္မသဘောကိုလေ့လာခြင်းနဲ့စိတ်ဓာတ်ရှိတဲ့ပုံကိုကြောင့်ဟောအခုဒီတဏ္ဍမှာတူကြတာပေါ့တရားထုတ်ခြင်းနဲ့စိတ်ရှိတဲ့ပုံကတရားစကားနေသွားကြတယ်ပျော်ပါဝါသနာပါတဲ့ပုံကတော့ပျော်ပါလောင်စားယုံနေသွားကြတယ် အစားသောဝါသနာပါတွေကစားသောရောင်နေဆုံးရတယ်ဒီလိုလောင်းစားဝါသနာပါရဲ့ပုဂ္ဂိုလ်ကလောင်းစားရုံနေဆုံးရတယ်တောက်စားမှုဝါသနာပုံဟုတ်လားအယက်သေးစားဘာတွေဆုံးရတယ်အဲသူအချင်းချင်းပဲဓာတုဏ္ဏလူပေါင်းသွားတာပဲသူတော်ကောင်းစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ကသူတော်ကောင်းစိတ်ဓာတ်ရှိသူတွေပဲပေါင်းတယ်သူတော်ကောင်းစိတ်ဓာတ်မရှိရင်သူကအလုံးလို့ကြွားသွားပေါင်းလို့မရဘူးနော်အဲကြောင့်သူတော်ကောင်းကြီးတွေက သူတော်ကောင်းမဟုတ်တဲ့ပုံကိုရေရှိမပေါဘူးလိုက်ထိုက်တော့ဆက်ဆံတော့ဘူးသူရောမှလာဆက်ဆံတယ်တွေ့တယ်ဆိုရင်လက်ခံပါငြင်းကြမထုတ်ဘူးအမြဲတမ်းပေါင်းသစ်ဆက်ဆံတယ်အဲ့တော့သူရောမှစိတ်ဓာတ်ရှိတဲ့ပုံကုန်တယ်သူတော်ကောင်းစိတ်ဓာတ်ရှိသူရောမှနော်စိတ်ဓာတ်ရှိပေါ့ပေါင်းလို့မရဘူးဘုန်းကြီးတို့ဟိုလိုပဲနည်းနည်းစဉ်းစားကြည့်ပေါ့မယိုးသားမဖြောင်းမတ်တဲ့ပုံကုန်နဲ့ယိုးသားဖြောင်းမတ်တော့ဘယ်လိုမှပေါင်းလို့မရဘူး ကိုကရိုးသားတဲ့စိတ်ဓာတ်ရှိနေနော်မရိုးသားတဲ့ပုဂ္ဂိုလ်ဘယ်လို့မှပေါင်းလို့မရမရိုးသားတဲ့ပုဂ္ဂိုလ်ကလည်းရိုးသားစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ဘယ်လို့မှပေါင်းလို့မရသူတို့ကောင်းစိတ်ဓာတ်ရှိတယ်သူတို့ကောင်းစိတ်ဓာတ်ရှိသူနဲ့ပေါင်းလို့ရတယ်တမဏိနာတမနောတမဏိယတမနာဆိုကိလေသာငြိမ်းအောင်အထုတ်တဲ့ပုဂ္ဂိုလ်တမနာလူပြည့်ရံပြည့်တမနာခေါ်လို့ရတယ်ဂါရမတွေလည်းဒီတရားတွေကိုယ်တဏ္ဍာမှာရှိနေတဲ့ကိလေသာတွေငြိမ်းအောင်အထုတ်နေတာတမနာပဲ သမဏဆိုတာယဟန်ကိုဆိုလိုတာကိလေသာငြိမ်းအောင်ကျင့်နေတဲ့ပုံကောင်များငြိမ်းနေတဲ့ပုံကောင်များသမဏဒါသူတို့ချင်းချင်းတရင်လူလေးဆိုသူအချင်းချင်းပဲပေါင်းတာပဲကောင်းတာလို့ချင်တာဆေးရှိကောင်းတဲ့နေရာသွားတော့ဒါမှလုတ်ပြတော့မကောင်းတာလို့ချင်တော့မကောင်းတဲ့နေရာသွားတော့သူရောမှာစိတ်ဓာတ်ရှိသူရောမှာစိတ်ဓာတ်ရှိသူနဲ့ပေါင်းတယ်သူကနေသူကြိုက်လာမယ်တောက်တယ်လူကတောက်တဲ့ချင်းချင်းပေါင်းတာအမှုအမှုသမားချင်းပေါင်းတာဖဲသမားဖဲသမားချင်းပေါင်းတာ ဒါမျိုးပေါ့ဂောနီနာဘောနောပေါ့တခိုးတခိုးချင်းပေါင်းမှာဓမြဓမြချင်းပေါင်းလူဆိုးလူဆိုးချင်းပေါင်းမှာဂောနီနာဘောနောနော်ဘောနာနွားအသိဉာဏ်ဖြစ်လို့သူများခိုင်းပါ ဖြစ်တဲ့သဘောမျိုးပြောတာပါသိဉာဏ်ရှိတဲ့နွားတွေလည်းရှိလို့ရှိမှာပေါ့ဲ့တော့သူတော်ကောင်းတဲ့သူယုံမှလည်းပေါင်းသိရောနှောရနဲ့စိတ်တိုက်ချင်းကွာခြားတယ်ရည်ရွယ်ချင်းနဲ့ကွာခြားနော်သူတော်ကောင်းကသူတော်ကောင်းစိတ်တိုက်ရှိတာပေါ့ဗျာ သူယုံမှာတော့သူယုံမှာစိတ်ဓာတ်ရှိတော့အဲ့လိုရေးစိတ်ဓာတ်ချင်းကြွာချပြီးရည်ရွယ်ချက်ချင်းကြွာပြီးသူကလုပ်ပုံကိုင်ပုံပြောဖို့ဆိုရည်ရွယ်ချက်ကြွာတဲ့အခါကျတော့ဟုတ်လားစိတ်ဓာတ်ချင်းကြွာတဲ့ကရည်ရွယ်ချက်ကကြွာသွားဥပ္ပိကျလည်းကြွာသွားရော့တော့ပြန်သူတော်ကောင်းနေကြသူတော်ကောင်းစိတ်ဓာတ်ရှိတော့သူကကိုကြိုးမကြည့်တော့ဘူးအများကြီးကြည့်ပြီဘာလို့လို့အမိသူနဲ့ဆက်ဆံတယ်အများနဲ့ဆက်ဆံတယ်နော်သူက အများရုပ်ကြည့်ပြီးတော့ဆက်ဆံတော့ကောင်းတယ်ကိုချိုးမကြည့်ဘူးတော့ကောင်းတော့မြည်ပြီအဲ့တော့သူတို့ကအဲ့ဒီနီးနဲ့လုပ်ငန်းတစ်ခုလုပ်တဲ့ခါကျတော့ပါရမီသဘောဆံတော့ပါရမီဖြည့်စေသွားလူတယ်အများအတွက်ကြည်လူတာအများအကျိုးကိုကြည်လူတာဘုန်းကြီးတို့ခုလူနေတာတွေကဘယ်လိုမလဲဆိုကိုအကျိုးအတွက်လူလာကိုအတွက်ထင်ပေါ်ဖို့ကြော်ကြဖို့အများအကျိုးရှိမရှိမသိဘူး နော်ဒီကိဒီကာလမှာဆိုရင်ဘုန်းကြီးတို့နိုင်ငံပုဂ္ဂိုလ်တွေတိတ်မမြင်ဘူးတခြားနိုင်ငံပုဂ္ဂိုလ်တအားမြင်တယ်ခြားနိုင်ငံပုဂ္ဂိုလ်များကဒီချိန်ဒီကာလမှာဘုန်းကြီးတို့နိုင်ငံမှာချုပ်ပုဂ္ဂိုလ်တွေကဒီဘုရားတဲ့အကြောင်းကြောင်း၆လုံးကနေလိုအပ်လို့လောက်တာတမျိုးကိုမလိုအပ်ဘဲနဲ့ဒီဘုရားစီတွေကြီးကြီးတွေဆောက်အများကြီးကုန်အာလူတွေကဆင်းရဲနေတာမျိုးတွေပေါ့တခြားနိုင်ငံအဲ့ဒါကြတော့လက်မခံနိုင်အဲ့ဒါမျိုးလားလို့မခံဘူးလားလို့ခံမကြိုက်တော့ ဒီဘုရားတဲ့ကြောင်းဆောက်တယ်ဒီချိန်မှာလူတွေကပြန်တယ်ဘယ်ဘုရားကြောင်းကသွားနိုင်မလဲကိုယ့်ကိုစောင့်နေရင်မနေရုံးကန်ဟိုဘုရားတဲ့တဲ့ပုဂ္ဂိုလ်တွေကအများကျိုးတယ်ဒီချိန်မှာသူ့နာမည်ထင်ပေါ်ဖို့ကြော်ကြားဖို့ဒါတွေပဲသူကဥတည်တာအဲ့လိုဖြစ်တာဒါကြောင့်သူတို့ကောင်းဆိုကိုယ်ကျိုးမကြည့်ဘူးဒီချိန်မှာဘာလူလိုက်တဲ့လူဟာသူများအကျိုးရှိမရှိသူကကြည့်တော့ဒါမျိုးကြည့်ပြီသူတော်ကောင်းကြီး တကယ်ပါရမီရှင်ကြီးတွေကြာအဲ့တိုင်သွားတာဘုရားအများကျိုးလို့အများပါလို့နေတယ်လိုအပ်ချက်ကိုကြည်ထူလိုက်တာကိုကျိုးမကြည့်ဒါမျိုးသွားတော့ဒါသူတော်ကောင်းစိတ်တက်ခေါ်တယ်အဲ့လို အများကျိုးကြည့်ပြီးလူရင်ဒါပါရမီဖြည့်တာအဲကြောင့်အတွင်းသဘောကသူကပါရမီဖြည့်တဲ့သဘောထင်ရှားနေကိုကျိုးမကြည့်ဘဲနဲ့အများကျိုးသူပါလို့လဲဆေးလို့လားဆေးလို့လိုက်တယ်ရေလို့လားရေလို့လိုက်တယ် နော်အစာအုပ်လိုလားအစာအုပ်လုံးပိတ်လိုက်တယ်ဒါမျိုး ကိုကျိုးကိုနာမဲ့ထင်မရှားဘူးပေါ်လွင်ဖို့ရေးမကြည့်ကိုနာမဲ့တတ်တည်ပြည့်မတတ်တည်ကိစ္စမရှိဘူးမထည့်လည်းကိစ္စမရှိဘူးသူကျိုးရှိပိုင်းတာသူတော်ကောင်းကြီးတော့ဂျေနတ်တာအဲသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ကြအဲ့လိုမဟုတ်ဘူးလူသိတိုင်တော့မှသူကသူ့နာမည်လေးကပါလဲရအောင်သူကကိုကျိုးကြည့်လူတာအများကျိုးကြည့်လူတာမှမဟုတ်ဘူးကိုနာမည်ထင်ပေါ်ဖို့ထင်ရှားဖို့အဲဒါမျိုး အများကြီးကလုံးဝမကြည့်ဘူးသူအကျိုးရှိမရှိသူမကြည့်ဘူးကိုကျိုးပဲအဓိကထားတယ်ကိုကဒီလိုလှူလိုက်ရင်နာမည်ထင်ရှားမယ်ကြော်ကြားမှာအများအသိမှပြုမှာငါမှခွင့်ရည်အများကြီးရမှာကိုကျိုးအဓိကထားတဲ့အတွက်သူဟာကြတော့ပါရမီနဲ့ဘာမှမသက်ဆိုင်ဘူးပါရမီကင်းနေတယ်လောက်ရအကြောင်းပါရမီကင်းအပေါ်ယံတက်တက်အတွင်းသဘောကဟုတ်လား မပါဘူးပေါ်ရသဘောနာမည်ကြော်ကြမှုထင်ရှားမှုဝယ်ယူဝယ်လူရဖို့ဂုံလူရဖို့ဒါပဲမျှော်လောက်တာအဲကြောင့်မို့ဒီမှာအောက်ဆက်ကြည့်လိုက်ပါနော်အညမညာတတ္တိရှိဖို့ထဲသာဇာတတတ္တိရှိဖို့ပို့လို့ဘာဖြစ်လို့အညမညာသဘောတော့ချင်းချင်းပြန်ပြန်လာလာခြေစုပ်ပြုမှသူကခြေစုပ်ပြုတော့သာဇာတကြလို့မဟုတ်ပြန်ပြန်လာလာခြေစုပ်မပြုချင်နေတူတူကဖြစ်လို့ရင်သူကခြေစုပ်ပြုလိုက်တာအညမညာတဲ့ သာဇာတတတ္တိကပို့ပြီးတော့လိုအပ်တာအဲဒါအညမညာနဲ့သာဇာတပြောရင်အညမညာအရာချင်းတော့သာဇာတအညသာဇာတအရာချင်းတော့နော်သာဇာတအညမညာမင်းကျဲဒါကြောင့်အညမညာတဲ့သာဇာတပို့ကောင်းတယ်သာဇာတကြတော့အတူတူကဖြစ်မှုကိုပြောသူကအတူတူကဖြစ်လာသူကကျေစုပြုလိုက်တယ်ဒါပေမဲ့ခုနကပြောသလိုပေါ့လေစိတ်ထဲရပါတာမဟုတ် နော်ကိုပေါင်းတာလည်းရှိတယ်စိတ်မပေါင်းသံယုတ်တာကြောင့်မဟုတ်ကိုကိုစိတ်ကိုပေါင်းလိုက်တဲ့ပုံမျိုးကိုလေးနဲ့တယ်အဲ့လိုမျိုးသူကတော့ဒီကတော့ဟိုအဓိပ္ပာယ်နဲ့သွားကြည့်ရတော့သာဇာတာတော့အတူတူဖြစ်လိုက်ကျေစုပြုတ်လိုက်တာတကယ်ဟိုဟိုတကယ်ကိုခုနသံယုတ်တာလက္ခဏာလေးပါမလို့ဘူးတကယ်ကိုစိတ်စိတ်ရောကိုယ်ရောပေါက်နေတာမဟုတ်ဘူးပုံရံလေးပေါက်လိုက်ရင်ကျေစုပြုတ်လိုက်တာသံယုတ်တာအဲ့လိုမဟုတ်ဘူး တမ်းမြုပ်တဲ့ကြလေးနဲ့တခိုင်မှာစိတ်စိတ်နံတရားနဲ့စိတ်ကြောင့်ဖြစ်တဲ့စိတ်ကြောင့်ပရိသန်နဲ့ယုတ်ဒီ၎င်းပရိသန်နဲ့ဉာဏ်နဲ့ပရိသန်နဲ့နာဘကဟရိယဝုဒ္ဓယုတ်ဒီ၎င်းယုတ်ချင်းချင်းတို့ဒီ၎င်းအတူတူကပြသာဟာတာဖြစ်တယ်အဲ့မှာကြည်လိုက်ဒါပေမဲ့လို့အဲ့ဒီတရားတွေကစိတ်စေတသိက်နံတရားနဲ့စိတ်စားရုံကြောင့်ဖြစ်တဲ့စိတ်စားရုံခုနကတည်းကဘုရားပါဠိလေးထုတ်ပြဒါလေးတွေကြိုသိအောင်လို့ပြောခဲ့တယ် စိတ်ဓာတ်စေတသိကဓမ္မစိတ်ဓာတ်သမုဋ္ဌာနာရူပနာ သာဇာတပစ္စေနာပစ္စယအဲ့ဒါကိုကြည်ရေးထားတဲ့စကားပဲနော်သာဇာတကြတော့စိတ်စေတသိက်ကြောင့်ဖြစ်တဲ့စိတ်စာယုတ်တွေပါဠိဒီထဂရမာကြပရိဒါနိကမ္မစာယုတ်ပါပါတယ်သူကဒုရကောဖြစ်ုံနဲ့ကျေစုပြုလိုက်အညမညာအဲ့လိုမဖြစ်ဘူးပြီးတဲ့အခါကျပရိဒါနိခာပရိဒါနိစိတ်စေတသိက်နဲ့ဟရိယဝတ္ထုယုတ် ဒီမှာလဲကြည့်လိုက်တိတန်နေစိတ်စေတသိက်တာနေဟရိယဝတ္ထုယုတ်တွေကြတော့ဟုတ်လားဟရိယဝတ္ထုယုတ်ဆိုတာကအာယုံမယုတ်ထုယုတ်ဆိုတာအာယုံမခြေစုမယုတ်ဆိုတာအာယုံမခြေအာယုံမပြုတ်နိုင်ညာအတူတူကဖြစ်တဲ့သဘောလောက်ပဲရှိတယ်ဒါပြန်သာဇာတာအနေနဲ့သူတို့ဖြစ်တာနော်ယုတ်တရားချင်းချင်းယုတ်တရားချင်းချင်းဆိုတူလည်းဖြစ်တာပဲမြောက်တူယုတ်လည်းတူတာတူလည်းချုပ်တာဒါလည်းအာယုံမပြုတ်နိုင် သူကဒုရဝဖြစ်လိုက်တဲ့အတွက်သာဇာတဖြစ်တိုင်းမြတ်တပြုတ်တလက္ခဏာအင်္ဂါ၄ပါးမရှိတဲ့အတွက်နော်အင်္ဂါ၄ပါးမပြည့်စုံတဲ့အတွက်တပြုတ်တအနေနဲ့မဖြစ်ဘူးတကယ်မရောဘူးပေါ့ဗျာအဲတကယ်ကိုကိုယ်စိတ်ကောမရောအပေါ်ရလောက်ပဲရောတယ်ပေါင်းတယ်ဆိုတဲ့သဘောမျိုးဒါကြောင့်မို့တပြုတ်တလက္ခဏာအင်္ဂါ၄ပါးရှိမှသာလျှင်တပြုတ်တာကဖြစ်တယ်တရားပြီးကိုယ်စိတ်ကို ရောမှသာလျှင် တံပြုတ်တာပစ္စည်းလို့ပြောတာအပေါ်ယံလုံးရောယုံနဲ့အပေါ်ယံတော့ရောယုံနဲ့ဘုရားတံပြုတ်တာပစ္စည်းမဟုတ်ဘူးဒါပြောခြင်းလို့အဲ့လိုမျိုးမှသာလေတကယ်ကိုယုံကိုယ်စိတ်ကိုရောနှောမှသာလေတံပြုတ်တာပစ္စည်းဒါကိုပြောခြင်းလို့အဲ့လိုမျိုးဖြစ်အောင်လုပ်မှသာလေပို့ပြီးခိုင်မြဲနော်ကိုယ်စိတ်ကိုရောမှပို့ခိုင်မြဲတော့အဲ့လိုခိုင်မြဲအောင်ဘုရား ကိုယ်စိတ်ကိုရောနိုင်တဲ့ပုံကူမျိုးဒါမျိုးရှားတော့ဓာတုနံလူချင်းအဲ့ဒါမှသာခိုင်မြဲတယ်ဟိုတမန်ရှန်ကလောက်ပေါင်တာတော့ခဏပဲကွဲကြပြဲကြတော့နော်ဒါလောကသဘာဝတွေအများကြီးပြောလို့ရတယ်ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်နောက်ကလေးပြောလို့နည်းနည်းကြောင်ပြောဒီနေ့ဟောပြောဆုံးဆုံးမတဲ့တရားတော်များကိုဈာနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာတော်ဖျားပေးတဲ့ဆုနဲ့တပည့်တော်တို့အားလုံးပြည့်စုံပါပါရှင်ဖေဟာသာဓုသာဓုသာဓုသာဓုရှင်ဖေဟာဒေါက်တာဝင်းလိုင်ရနေပြီးတော့လူရှင်